။ဒီနေ့ဒီမှာဟောဖို့တရားကတော့ခုခုဒီနေ့ကသာဥပါရိတိသာဥပါရိတိသာတော့ကအဆက်ပါပဲ။အမှုတွေလည်းတဝက်လောက်ကြာမှလေးတယ်။သာဥပါရိတိသာတော့ကအစွဲလားဥပါဒံရှိနေတဲ့ပုဂ္ဂိုလ်တွေကလည်းများဟာပယ်လေးပါးကမလွတ်သေးဘူးလို့ညာဒိဋ္ဌိကခေါ်တဲ့သန္တနာဘပရပိုက်တွေ ဘုရားသာသနာကြီးအပြင်ဘက်ကဘာသာရေးဆရာကြီးတွေပေါ့လေအဲဒါတွေပြောဆိုနေကြအဲဒီပြောဆိုနေကြစကားကိုအရှင်သာရိပုတ္တရာမြတ်စွာဘုရားသာကြောက်တယ်မြတ်စွာဘုရားကသာသနာအပြင်ဘက်ကဘုရားဘာသာဝင်မဟုတ်တဲ့မာလာရေးဆရာကြီးတွေညတိတိယပြိပါစကားတွေခေါ်ပါတယ်ပရပိုက်တွေခေါ်တယ်ဟောမှာမာလာရေးဆရာကြီးတွေပါပဲသူတို့ ဥပါဒံကျွင်းရှိတဲ့ပုဂ္ဂိုလ်အကြောင်းလည်းသူတို့မသိပါဘူးဟွန်းဥပါဒံကျွင်းမရှိတဲ့ပုဂ္ဂိုလ်အကြောင်းလည်းသူတို့မသိဘူးလေသူတို့ရမ်းပြီးတော့ပြောနေတာပေါ့လေဟုတ်တယ်ခုဘုရားဘာသာတွေကအမိတွေတို့ယူပြီးတော့ဟွန်းသူတို့ဘာသာတွေမှာယဟန္တာဆိုပြီးတော့သမုဋ္ဌာသလည်းရှိတယ်အနာဂါနုသရဂါနုသောတာပန်တို့ဆရာဝီသူတို့နာမည်ပေးတာလည်းရှိတယ်သူတို့လည်းဘာမှသိတာလည်းမဟုတ်ဘူး အဲဒီလိုအားတွေကြည့်တယ်ဟိုတုန်းကလည်းဒီလိုပဲဥပါဒံဆွဲလန်းရှိတဲ့ပုဂ္ဂိုလ်ဥပါဒံဆွဲလန်းကင်းတဲ့ပုဂ္ဂိုလ်အကြောင်းပရဝိဒိဋ္ဌိတွေကဘာမှမသိပါဘူးသူတို့မသိဘဲနဲ့ပြောနေတာဥပါဒံဆွဲလန်းကင်းတဲ့ပုဂ္ဂိုလ်ဆိုတာယ ahanan ပုဂ္ဂိုလ်ဆွဲလန်းမကင်းတဲ့ပုဂ္ဂိုလ်တွေကတော့သောတာပန်သရဂံအနာဂံအဲဘုရုဇင်တွေလည်းပါတာပေါ့လေအဲဒီမှာ အစွဲလန်းကင်းတဲ့ပုဂ္ဂိုလ်ယဟနာပုဂ္ဂိုလ်မှာအပယ်လေးပါးကလွတ်တယ်ဆိုတာတော့သူပြောစရာမလိုဘူးသူကတော့ဗာမယဝဆင်းကလုံးဝလွတ်သွားတဲ့ပုဂ္ဂိုလ်ဥပါရအစွဲလန်းမကင်းသေးတဲ့ပုဂ္ဂိုလ်ကဗာမယထဲမှာသူဖြစ်တယ်မလို့ဖြစ်ရအောင်မယ်ဘဝအသိဖြစ်ရအောင်အဲဒီလိုဖြစ်ပေမဲ့လည်းပဲပယ်လေးပါးတော့မဖြစ်တော့ဘူးတဲ့ညစွာဘုရားကိုယ်ပါရှိရဲ့ အစွဲလမ်းရှိမရှိများတော့လဲအပယ်လေးပါမကြနိုင်တဲ့ပုဂ္ဂိုလ်ကိုးပါးရှိရဲ့အဲဒီကောင်းစဉ်လေးကိုယ်လည်းဥမာပဲအရင်ကပေါ်ပြီးသားပါပဲဒါလေးပေါ်လာအောင်ငါးပါးအနာဘဂတာ သုံးညာသောတာပန်ကဲဆိုရမယ်၅ပါးအနာဘဂရာသုံးညာသောတာပန်၅ပါးအနာဘဂရာသုံးညာသောတာပန်၅ပါးအနာဘဂရာသုံးညာသောတာပန် စွဲလာမกินသေးဘူးတဲ့ဒီပုဂ္ဂိုလ်တွေကဒါပေမဲ့ပဲလေးပါးကလွတ်တယ်အဲစွဲလာကြညာဤကိုပါမလားပဲလေးရန်အစွဲလာဒီပုဂ္ဂိုလ်တွေမှာရှိပါသေးတယ်ကာမုပါဒံဒိဋ္ဌုပါဒံမိတ္တပုပါဒံအတ္တဝရုပါဒံဆိုတဲ့ဥပါဒံ၄ပါးရှိတယ်အဲဒီကဒိဋ္ဌုပါဒံမိတ္တပုပါဒံအတ္တဝရုပါဒံဆိုတဲ့၃ပါးကတော့ဒိဋ္ဌိကြီးတယ်ပါပဲ။ ဒိဋ္ဌိဥပါဒံတွေကတော့ကျင်းနေပါပြီသောတာပန်တွေကစပြီးတော့ကျင်းလာတာဒါပေမဲ့ကာမဥပါဒံခေါ်တဲ့တဏှာဥပါဒံကမကျင်းဘူးဒိဋ္ဌိဥပါဒံကျင်းမယ်တဏှာကတော့ရှိနေသေးတာပဲသောတာပန်မှာဆိုရင်ကာမရာဂကျမ်းကျမ်းနေတော့ရှိနေသေးတာပဲသဂရာဂံကြလို့ရှိရင်ကျမ်းမရှိပဲနဲ့အမှုတွေများနေအနာဂံကြတော့မှကာမရာဂကျင်းသွားဒါပေမဲ့ရူပရာဂအရူပရာဂကတဏှာဥပါဒံတွေကကျမ်းနေသေးတယ်အဲဒါကြောင့်အဲ့ဒီပုဂ္ဂိုလ်တွေမှာ အစွဲလမ်းနေရှိနေပါသေးတယ်တဲ့ဒီကိုယ်ကမှဒါပဲမဲ့လို့အပေလေးပါတော့မကြနိုင်တော့ဘူးသောတာပန်ကစပြီးပေလေးပါကလွတ်တယ်လို့ဒီဒေသနာကဟောထားပါတယ်ခင်ဆွမ်းမယ်ဆွဲလန်းကြညာဒီကိုယ်ကဘဝပဲလေးရံ ခွဲပြီးဟောတာပါပဲမှအမှန်စင်စစ်ကတော့နာဂံဟာအမျိုးတည်းပါပဲဒါပေမဲ့လို့အသေးစိတ်ခွဲပြီးဟောတာအသင်္ခါရပရိနိဗ္ဗာယသသင်္ခါရပရိနိဗ္ဗာယကာမဘဝနေပြီးလူဘဝကဖြစ်စေနာဘဝကဖြစ်စေနာဂံဖြစ်ပြီးစုတွေသွားလို့ရှိရင်ရူပဘဝဗြဟ္မဘဝရောက်များသောဖြင့်သုဒ္ဓဝါဒဘုံသုဒ္ဓဝါဒ၅ဘုံအာဝိယအတ္တပါသုဒ္ဓတာသုဒ္ဓတေကနိဋ္ဌအဲဒီ၅ဘုံမှာရောက်တယ် ဒါဣန္ဒြေလွန်ခဲ့တဲ့ပုဂ္ဂိုလ်တွေအဲဒါအာဝိဟဘုံအောက်ဆုံးဘုံရောက်တဲ့ဝိရိယဣန္ဒြေလွန်ခဲ့ရင်အတ္တဘာဘုံသတိဣန္ဒြေလွန်ခဲ့ရင်သုရတာဘုံသမာဓိဣန္ဒြေလွန်ခဲ့ရင်သုဒ္ဓတိဘုံဝိညာဉ်ဣန္ဒြေလွန်ခဲ့လို့ရှိရင်အကနိဋ္ဌဘုံအဲဒီလိုလဲတရားရောက်တာလည်းရှိရဲ့ညာသောရှင်တော်အာဝိဟဘုံရောက်တော့ပါတယ်အစဆုံးဘုံအဲဒီရောက်တဲ့အခါကာလမှာ မိမိရောက်ရဘုရားမကြာမီပဲရဟနာဖြစ်သွားတာလေရှိအဲဒါအန္တရာပရိနိဗ္ဗာန်အဲသုရိဂာနိပေဂာနိပြောင်းမကြာပဲနဲ့ဇမဘဝရောက်ရင်မကြာခင်ပဲရဟနာဖြစ်သွားတယ်ကတိကာရတော့မှာ ဒီကာလပြန်မှာရက်နဲ့ဆိုဆရာလာပြီးတော့ကြောက်ထားဘူးဒီကာလပြန်မှာယေရှုကသာသဘာဆရာလက်ထက်တုန်းကအိုးလုံးသမားပဲတတိကာလဆိုတာတတိအတ္တကအိုးကာလကဒုက္ခကာလနဲ့ရှင်လို့အတ္တနောက်ကဤသရဏီရချင်းပြည်ပြည်ခေါ်ပါတယ်လို့ဒီကာလဟုတ်ကသေးလား

။ပုံသားလူလည်းပြည့်ပြီးတော့နေ။သူကသာတော်မြတ်စွာဘုရားကိုအဲ့ဒီအာရမဗြဟ္မဏအယူအသွဲတွေနဲ့မကြည်ညိုဘူး။အဲ့ဒါဂတိကာရကအနာဂံဖြစ်။အဲဒီကာရနဲ့မြတ်စွာဘုရားအလောင်းတော်ဟာအမှန်တန်ရင်းနှီးတဲ့မိတ်ဆွေတွေဖြစ်။ဒီကာရကနေပြီးတော့အဲဒီဘုရားအလောင်းတော်ဟောဒီပါလား

ကိုယ်ဘာသာနဲ့ကိုယ်ဆွဲလာနိုင်ရင်သူများဘာသာတွေကဘာမှမဟုတ်တာတွေထင်တာအစင်းနဲ့တည်းမစင်စားဘူးစင်းကိုမသွင်းကိုယ်ဆွဲနဲ့ဆွဲနေတဲ့ပုဂ္ဂိုလ်တွေကသူများဆရာတွေသူများဟောတာတွေပါတယ်တဲ့ဟုတ်တယ်လို့ထင်တာမဟုတ်ဘူးသာအဲဒီကျမ်းဂန်နေနဲ့ဘယ်လိုပဲပြပြီးတော့ဟောနေနေအဲကိုကိုဆရာနဲ့ကိုဝါရနဲ့ကိုလမ်းစဉ်နဲ့အဲ့ဒါကပူကောင်းတယ်လို့ဘယ်လိုပဲဆွဲလာတတ်တယ် ရေးကြီးပါတယ်အစွဲလမ်းဆိုတာမကောင်းတဲ့တရားပါပဲအစွဲလမ်းကတော့မရှိတာကောင်းကောင်းတာပါပဲအဲပင်လမ်းမှာလိုက်ကိုအရေးကြီးပါတယ်အစွဲလမ်းနေအစွဲလမ်းနေရင်အကျိုးပြရမယ့်နေရာတွေအကျိုးရှိမယ်နဲ့သုဒ္ဓတ်ပါတယ်လို့အဲဒါသောတိပါရလူလင်ကဇမနာမျိုးပုံနာမျိုးဆိုတော့ဇမနာပုံနာဆိုတာအစွဲလမ်းကြီးတယ်လို့ အိန္ဒိယမှာယမနာယမနာဟိန္ဒူတွေတက်တော်သမ်းမြင်နေပေါ့အဲသမ်းမြင်နေရကိုယ်ဘာသာယူဝါဒနဲ့သူသိဆွဲတာပဲသမ်းမြင်နေတာမဟုတ်ပါဘူးဟိန္ဒူဝါဒအယူရှိတဲ့ပုဂ္ဂိုလ်တွေအကုန်လုံးမသူကနဲ့သူဆွဲနေတာပဲဇာနေတွေကလည်းဇာနေနေလိုက်သူတို့ဒီဘာသာဆွဲလာနေတာပဲအဲဒီပြင်ဘာသာတွေလည်းဒီလိုပါပဲဆွဲလာနေကြတာလေအဲဆွဲလာနေကြတော့တခြားသောဘာသာတရားတွေကိုနာဖို့ ကြားဖို့နှလုံးသွင်းဖို့စိတ်ဝင်စားခြင်းမရှိဘူးကျိုးသွားဟောလို့ရှိရင်မနေ့ပြောတာတော့ဆိုရင်ထုံးစာမရှိဘူးလို့ဒီလိုလည်းပြောရတယ်ပြီးတော့ရံကုန်ရောက်ကစားတော့ဒီမင်းဝန်ဆရာတော်ကဒီမင်းဝန်ဆရာတော်ရဲ့ဘုန်းကြီးရဲ့ဦးမှုနေငယ်သုံးပါလာကြတော့ရောက်ကစားတယ်မှာဒီမှာအလုပ်လုပ်ပြီးတော့နေတဲ့ကလာတယောက်ရှိပါတယ် လာကြောက်နှုတ်လို့ပြီးတော့နေအဲဒါကိုအဲဒါကတော့အယူသေးတော့ယူပါတယ်အယူသေးတွေယူပြီးတော့နေတော့နောက်မင်းမဆရာတော်ကခေါ်ပြီးတော့သူအနှိမ့်ယူခိုင်းအနှိမ့်ယူခိုင်းပြီးတော့သူတရားထုတ်ကြဟောတော့ဟာသုံးတာမရှိဘူးတဲ့ဆိုတော့သုံးတာမရှိဘူးလို့ပြောတယ်သူကဟုတ်မှာသူဘာသာနဲ့သူဘာသာနဲ့ဆိုတော့ဒီဘုရားဘာသာတရားအထုတ်ကိုရထုတ်တာမရှိဘူးတဲ့သူကပြောတယ် ဘုန်းကြီးကတော့ဒီလိုအားတွေဟောပါဦးဒီလိုမပြည့်တော့တဲ့ဥစ္စာတွေဟောပါဦးပြင်ရှင်မင်းကသူကတော့စေတနာကောင်းပြီပါပြီးတော့ဟောတာဘုန်းကြီးကတော့လူပဲမယ်လို့တွေ့ရလူတွေတရားတွေပါလေအထုသိမခိုင်းပါပြည့်တော့တဲ့ပုဂ္ဂိုလ်မှခိုင်းတာပြည့်တော့တဲ့ပုဂ္ဂိုလ်တော့တော်ရုံသိရုံပါပဲသိမတိုက်တော့မအောင်ဒီမှာအဲ့တော့သောတိပါဒလူတွေကဗေမနအမျိုးနဲ့ဆိုတော့ဗေမနအယူအဆွဲတွေ သွားလာနေဇမနာကျမ်းဂန်တွေကသိပြီးတော့မြင့်မြောက်ဆိုတာလားသေတွေကမွေးလာတဲ့ကွာမိဝမ်းတွေကမေးတာမွေးလာတဲ့ကဇမနာသူမျိုးကဇမာကြီးရဲ့သားဆိုတာကိုသူတို့မြတ်မြတ်တာတကားတဲ့အဲသူတို့မှတရားတို့လို့ချင်းဇမာလောကရောက်နေတဲ့ဒီနေ့ပုဂ္ဂိုလ်တွေမရောက်နိုင်ဘူးလို့သူကဒီလိုယူဆတာတော့သူကနာဆွဲလန်းကြီးပါလေအဲဒီတော့ဘုရားလောင်းမယ်လေးသိချင်းနဲ့ကြပါလေတဲ့ပါရမီကြီးစည်းဝူထားတာဒါပေမဲ့အယူဆွဲတော့ဝင်နေတော့ခက်တယ်ဒီကာရ

ဒီနေ့ကတော့သာသနာ့ဆရာပြအကြောင်းနဲ့မလားမကသွားပြီးတော့ရေချိုးကြတယ်ရေချိုးခေါ်တော့လိုက်တယ်သူကတရားကြောင်းသွားဖို့ဆိုမလိုက်ဒီလိုဥစ္စာကိုသူကသောဒီပါလားမိတ်ဆွေသွားကြလို့ကွာရေပါချိုးကြအောင်ပဲတရားကြောင်းတော်နဲ့ခါနီးနေရေစိတ်မှရေပါချိုးကြရေချိုးဆိုတော့လိုက်ရေချိုးပြီးတဲ့အခါကာလကျတော့ တိဒါရကပြောတယ်သောရိပါဠိကြီးဟိုခုနကြောင့်မင်းမြင်လာတဲ့ဥစ္စာတို့ဆရာသာသနာ့မြတ်စွာဘုရားသတင်းသုံးတဲ့အကြောင်းပဲကွာအဲ့ဒီသွားရသူပါတယ်မဝေးပါဘူးလေအာမလိုက်ခြင်းသူကြောက်ကြတာမလိုက်ဘူးရေကျိုးတာလိုက်တာသူကကြောက်လို့ဘုရားတို့ဆိုမလိုက်အဲ့ဒီမှာနောက် အဓိကာရကသူ့ကိုလုံကြီးစကိုဆွဲပြီးတော့ဘာလို့ကွာလိုက်ခဲ့ပါ့မယ်ဟိုနာနီးနီးလေးပဲဆိုအဲ့တော့မလိုက်ဘူးကွာတယ်ပြောဒါနဲ့တော့အဲ့ဒီကနေပြီးတော့ဂုံးလာပြီးတော့ကိုင်းတာအဲသွားရုပ်သူကွာဆိုတော့သောတိပါလာကစဉ်းစားတယ်

သူကတော့ရဲရဲတင်းတင်းခေါ်ဝင်လာတာလည်းပဲသူဆရာတော်အကုလို့ပဲလိုက်တာကောင်းလိမ့်မယ်နဲ့တူတယ်လို့ဆိုပြီးတော့ဒီမှာအာနာပါနာနဲ့လိုက်တော့သူအာနာပါနာနဲ့လိုက်တာလည်းဟိုတော့သာတော်ကျက်သက်ပြတရားတွေဟောတာတရားနာတော့ပြီးပါတယ်သူကတရားလောက်မယ်ဆိုမနာသေးလို့မသိဘူးတရားနာတဲ့အခါကျတော့တရားရှိမှနေသိတယ်လောလောမဲ့ကိုတရားရတာတော့မဟုတ်ဘူးပေါ့အရိယာဟောဘုရားလောင်းဆိုတာအရိယာဖြစ်တော့မရောက်ဘူးဘုရားလောင်းဆိုတာ တရားတွေပါတယ်သဘောပေါက်လွယ်ပါတယ်သိလွယ်ပါတယ်အကောင်းဆုံးကိုဝေဖန်နိုင်ပါတယ်သူကဒါပေမဲ့လို့သောတာပန်တရားကစသည်တော့မဖြစ်ဘူးသောတာပန်စသည်ဖြစ်သွားလို့ရှိရင်လည်းဘုရားမပြနိုင်တော့ဒါပါဝကဖြစ်သွားအဲ့ဒါနဲ့တရားအကြောင်းတွေသိရတဲ့အခါကာလကြတော့သောတိမာလာကဒီကာလကိုပြောတယ်မိတ်ဆွေကဒီကာလမင်းဒီတရားနာနာကြာလာပြီမို့လားကြာပြီလေ နှုတ်ပါတဲ့မင်းဒီတရားကြီးတော့ကောင်းတဲ့တရားတွေနားနေတယ်မင်းဘာလို့တော့သင်္ဃာမို့လဲသင်္ဃာဝုတ်ပြီးတော့တရားအထုတ်နေရောပေါ့ကွာတဲ့နင်နာနာကောင်းတဲ့တရားတွေပဲအေးပါငါလည်းပြီးတော့ပြီးတယ်နားကမဲ့လို့သင်္ဃာမို့နိုင်ကြအကြောင်းမရှိပါဘူးငါမင်းပြီးတဲ့အတိုင်းပဲကွာငါမေးပြေမျက်စိကွဲနေတယ်အဲ့ဒါတည်းငါပြုစုနေတယ်မိဘတွေပြုစုနေရတယ်တောင်းရှိနေတယ်ကွာဒါကြောင့်မို့ငါသင်္ဃာမို့နိုင်တာပြောဒီပါမင်းမဝင်နိုင်တော့နေတာဟောတယ်

တို့ဘုရားသူပန်ကအာဘုရားဘုရားလောင်းကျင့်ဝင်တဲ့ညီမညီကိုအားလေးတွေကိုနည်းနည်းပါးပါးနှိုင်းကျင်ကြည့်လို့ရဘုညာနည်းနည်းနဲ့ပြောအောင်အဲဘုရားလောင်းဆိုတာသီလသိက္ခာပုဒ်တွေခါလည်းမချုံမရင်းကျိုးတွေကျင့်တယ်တရားတရားကောင်းပါလေဘုရားလောင်းမှာတရားတရားမကောင်းရင်လည်းဘုရားဖြစ်တော့မဖြစ်ဘူးတရားတရားမကောင်းလို့ရှိရင်တရားတရားနဲ့ယုံကြည်အဲသီလသီလနယ်ကနေပြီးတော့ယုံကြည်ပြီးတော့ အပြည့်ကင်းအောင်ဆင်ကြအောင်တခါတည်းသရတရားနဲ့အောင်းကုန်ကျင့်တယ်ဗီလာတယ်မဟုတ်ဘူးသမာဓိပညာတွေလည်းပဲဒီမှာပြည့်စုံအောင်လို့ကျင့်တယ်တဲ့ပညာပဲတစ်ယောက်ကျင့်တော့ဆိုတော့အနုလောမအနုလောမညာစိုက်ပြီးတော့ဆိုတော့အနုလောမညာဆိုတော့အနုလောမညာအနည်းချရမှာမဟုတ်လေအနုလောမညာရောက်လို့ရှိရင်တော့လည်းအနုလုံပြီးရင်ကိုယ်တူကျင့်မဲ့ညာရောက်တော့တာပဲတရားထုတ်လို့မရတော့ဘူး အနုလောမညာနိသင်္ခါရုပ္ပခအရင်စားပြရမှာပေါ့အဲ့ဒီအဲ့ဒီအထိဝိပဿနာညာနိအစဉ်တိုင်းပြည့်စုံအောင်လို့အထုပါတယ်တဲ့သောတိပါဒဆရာလာမှာဒါသတ္တဝါမြတ်စွာဘုရားလက်ထက်ကရှင်းတယ်အဲ့ဒါသောတိပါဒဆရာလောင်းကတော့လည်းအဲ့ဒီဘောကသူတွေတဲ့ကပဲပြည့်တယ်လို့တော့မပါဘူးဒါပဲမဲ့လို့ဟိုဇမတိဖြစ်သလားအနာတိဖြစ်သလားဒီလိုဖြစ်မှာပါပဲ မာပြည်နဲ့နတ်ပြည်ဓမ္မပြည်ဖြစ်ဖို့ကများပါတယ်ဒါပေမဲ့လို့ဒီလားနဲ့ပြည်စုံတဲ့ပုဂ္ဂိုလ်ဒီလားနဲ့ပြည်စုံတဲ့ပုဂ္ဂိုလ်တွေမှာသာရပဲမဲ့လို့ဘုရားမဖြစ်ကျင်လည်းမဖြစ်ဘူးဘာနာပြည်ဖြစ်ကျင်လည်းနတ်ပြည်ရင်ပြည်လူပြည်ဖြစ်ကျင်လည်းလူပြည်ရင်ဖြစ်တယ်လို့လို့ရှိရဖြစ်တတ်ပါတယ်အဲဒါကြောင့်ဘယ်ကြည့်တယ်လို့လားတော့မပါဘူးကတိကာရကတော့ကိုယ်လုံးသမားကတော့အဲဒီဘုရားကသူ့တွေတဲ့အခါမှာ မြမာဖြစ်နေတယ်သုတော်ဝါဒကိုရောက်အခုဘောရဝနဲ့သာပြရားရှင်မဲ့ဘုရားလောင်းတော့တောထွက်လာတဲ့အခါမှာသင်္ကန်းနေပါလေလာပြီးကတ်တယ်ဆိုတော့ဒီမြမာပဲသူကဟိုတုန်းကမိတ်ဆွေကြီးလို့ဘုရားလောင်းတော်ထွက်လာတဲ့အခါမှာဒီဒီကာရမြမာကြီးကသင်္ကန်းလာပြီးတော့ကတ်တာတော်ထွက်တယ်အဲဒီဒီကာရမြမာကြီးကမြတ်စွာဘုရားကြောက်တာ ယခုလောလောဆယ်မှာသူတို့ဘုံရောက်လာကြတာခုနှစ်ယောက်ခုနှစ်ဦးရှိတယ်ဥပကရေသေးဥပကရေဥပကဆိုတဲ့ပုဂ္ဂိုလ်ကြီးဘုရားဆိုတာသာရတဲ့ကလေးညီနောက်တဲ့မြတ်စွာဘုရားသောနာတော်ဝင်ရဟန်းပြုပြီးတော့စီမရဟန်းပြုတာပါပဲအနာဂတ်ဖြစ်ပြီးတော့အဲ့ဒီမှာသူတွေဆိုပလာကန္နာဆိုတဲ့လက်သမားဆရာကြီးစသည်ဖြင့်အဲ့ဒီမှာ အလုံး9ယောက်ကျင်တချို့ဟာတွေကတော့အထုပ္ပတိတွေပါလေကြေကြေဝန်းမကြည့်ပါဘူးနာမည်လောက်ပဲတချို့တော့ကြည့်ပါလေကြေကြေဝန်းအဲဒါ9ယောက်အဲဒီ9ယောက်တွေကဝိမု ക്ത ဗတ္တဗိဘောခဏပါးသောပုဂ္ဂိုလ်တွေကမြမပြည်ရောက်လိုက်တာနဲ့ယဟနာဖြစ်သွားကြတယ်ဟိုရောက်ပြီးတော့မကြခင်ပေါ့လေမကြခင်မယဟနာဖြစ်သွားတယ်အဲဒါတွေဟာအန္တရာပရိနိဗ္ဗာန်ကိုခေါ်တာဒီလိုဟာတွေပဲ လူပြည်လောကတုန်းကတော့တချို့လည်းအချိန်မရဘူးတချို့လည်းအချိန်မရဘူးဟိုတဲ့တချို့လည်းပဲအနာဂတ်ဖြစ်ပြီးတော့မကြခင်ပဲသူ့တွေသွားတာကိုအဲဒါသူ့တွေသွားတော့ပုဂ္ဂုတာတိပုဂ္ဂုတာတိမင်းကြီးတို့ဆိုတာပုဂ္ဂုတာတိမင်းကြီးအနာဂတ်နဲ့ဖြစ်ပြီးတော့ မကြခင်မဲ့သူတွေသွားတော့အဲဒီလိုပုဂ္ဂိုလ်တွေကညာနာပြောင်းအထုတ်ကြည့်မရပါဘူးတချို့လည်းအချိန်တော့ရတယ်ရပါမယ်လို့အဲလူခန္ဓာကိုယ်နဲ့တော့အိန္ဒြေကမကြီးကျက်နိုင်တာနဲ့ညာနာမကြည့်ဘူးအနာဂါဖြစ်နေပဲသူတွေကဒါပဲမလို့ဇမလောကရောက်တဲ့အခါကာလကြတော့ဟောမြမယုတ်တနာတွေကကောင်းတာကိုမြမယုတ်တနာတွေကောင်းတယ်အဲဒီယုတ်တနာတွေအမြင်ယူပြီးတော့ဝိပဿနာရှုလိုက်ရင်တခဏချင်းပဲဝိပဿနာဉာဏ်နဲ့တက်ပြီးတော့ဉာဏ်နာဖြစ်နိုင်တယ် ။ဒါကြောင့်အန္တရာပရိနိဗ္ဗာန်ဖြစ်တဲ့ပုဂ္ဂိုလ်တွေခုနပါးရှိတယ်တဲ့သူတို့ပုံမှာပြောရောဘယ်ကဘယ်ကပုဂ္ဂိုလ်တွေရောက်လာတယ်လဲညသောပြရမယ်ကဘယ်ကတခြားကဟုတ်ပါဘူးတဲ့ဒီဘုရားသာသနာတစ်ခုရှိတာပဲတဲ့တခြားကဘယ်လာနိုင်မလို့နဲ့ရှင်ဘုရားတပည့်တွေကြီးတယ်ပဲဒီလိုလာတော့ပါတယ်အဲဒီလိုအန္တရာပရိနိဗ္ဗာန်ဓမ္မဘဝရောက်ပြီးမကြခင်အတွင်း ဉာဏ်နာဖြစ်မဲ့အနာဂံပုဂ္ဂိုလ်တဲ့သူပြေကနာတာဟိုကြတော့ဉာဏ်နာဖြစ်ဥပဟိစ္စပြိနိဗ္ဗာယီအဲအပ္ပတံကုံငါနီးရောက်မှကုံငါနီးဆိုသိနီးနီးမဟုတ်ပါဘူးကဘာပေါင်းကတထောင်ရှိနေတော့ကဘာပေါင်းအဲဒီ900လောက်အပ္ပတံထက်ဝက်ကျော်တဲ့အခါဆိုရင် လက်တန်းကုံကနီးပြီးတော့သူကယူဆထားပါတယ်အဲဝဲကျော်မှညာနာပြီလို့ရှင်ဥပ္ပစ္စပြိနေပါကြီးအသင်္ခါရပြိနေပါကြီးအကြောင်းချင်းကြမ်းကြပင်မပမအာမတုဝပဲနဲ့ညာနာဖြစ်တဲ့ပုဂ္ဂိုလ်ခုနကပြောတဲ့ခုနပါးသောပုဂ္ဂိုလ်တွေလိုလိုကူကူနဲ့ညာနာဖြစ်သွားကုန်ပေါ်တယ်အသင်္ခါရပြိနေပါကြီးဒီလိုလည်းပဲအကြောင်းချင်းကြမ်းကြပင်မပမအာထုံမှဖြစ်တယ်အသင်္ခါရပြိနေပါကြီးဒီလိုပုဂ္ဂိုလ်တွေရှိတယ်ဒီလိုလည်းပဲအဲ့ဒီဖြစ်ရဘဝတွေအနာဂံကုန်မဖြစ်တော့အဲအရဟနာမဖြစ်တော့ဘူးတဲ့ အဲရဟန္တာအနာဂါဖြစ်နေပဲသူတွေပြီးတော့အာဝိဟာဘုံကအတ္တဘာဘုံတက်ပြီးတော့ဖြစ်တယ်တဲ့အဲဒီမှာလည်းပဲဒီလိုပဲအန္တရာပရိနိဗ္ဗာန်ကြီးရောက်ရောက်ချင်းရဟန္တာဖြစ်နေတာရှိရဲ့အဲသူတွေကနေအသက်ထဲဝက်လွန်မှဖြစ်နေတာလည်းရှိရဲ့ဘယ်လိုကူကူနဲ့ရဟန္တာဖြစ်နေတာရှိရဲ့ခဲခဲခဲအာထုပ်ပြီးမှရဟန္တာဖြစ်နေတာရှိရဲ့ဘယ်လိုအာထုပ်တော့ရဟန္တာမဖြစ်နိုင်မဲနဲ့အဲဒီကအနာဂါဖြစ်နေသူတွေမဲ့ပုဂ္ဂိုလ်လည်းရှိတာပဲ။ အဲအာဝိဟာအတ္တဘာအတ္တဘာကနေသုရတာတဲ့သုရတာကသုရတိသုရတိကအကနိဋ္ဌအဲဒီတော့အကနိဋ္ဌရောက်အောင်သင်နိုင်တဲ့ပုဂ္ဂိုလ်ကြီးတွေဒီလိုလဲကြားတဲ့တင်လဲဉာဏ်ပြတာရှိတာပေါ့လေအဲဒီအနာဂါနေကိုမြတ်စွာဘုရားငါးခုဟောထားတယ်ဓမ္မဘဝရောက်ရောက်ချင်းဉာဏ်ပြတာတပါးတဲ့သက်တော်အဲသက်တမ်းထက်ဝဲကြော်ပြီးမှဉာဏ်ပြတာတပါးလောလောကူကူနဲ့အာထုတ်ပြီးရတာပြတာတပါးခဲခဲခဲခဲ အာထုတ်ပြီးမှညာနာဖြစ်တာလည်းပါအဲ့ဒီဘဝတည်းညာနာမဖြစ်ဘဲနဲ့အထက်အထက်ဘုံတွေတည့်ရမယ့်ပုဂ္ဂိုလ်ကတပါးအလုံး၅ပါးတို့ကွဲတာအလုံးနာဂံကြီးတွေပါပဲအဲ့ဒီနာဂံတွေဟာလည်းပြန်မကြဘူးတဲ့သော၅ပါးအနာသကရာသကရာကံကတော့တပါးပဲအဲသောတာပန်ကတော့အတ္တခတုပရမအနုဆုံးသင်တွေအနုဆုံးပုဂ္ဂိုလ်ခေါဏဘဝသောတာပန်ဖြစ်နေဒီဒီနောက်ဆုံးဘဝမှာညာနာပြီးတော့ဒါလည်းကာမဘဝတွေနဲ့ အဲဓမ္မဘဝအနေနဲ့ယူဘဘဝရောက်သွားလို့ရှိရင်တတ္တကတုမကွာတော့ဘူးတတ္တကတုပရမနောက်တဘဝတည်းဖြစ်ပြီးတော့ယန္တာဖြင့်ဧကပိစီအဲနှစ်ဘဝသုံးဘဝလေးဘဝငါးဘဝ၆ဘဝဖြစ်ပြီးတော့ယန္တာဖြင့်ပုဂ္ဂိုလ်ကောလာကောလာခေါ်တယ်အဲဒါသုံးမျိုးခွဲတာအဲငါးပါးအနာတကတာဘုံပြသောတာပန်အဲဒါ၉ပါးသွေလံဉာဏ်ညာဤ၉ပါးမလပယ်လေးတံ ပယ်လေးပါးမလားတဲ့ပုဂ္ဂိုလ်ကိုပါအဲ့ဒီမှာတက္ကရာကဒီအရိယာပုဂ္ဂိုလ်တွေတော့မဟုတ်ပါဘူးကုသဇင်ပုဂ္ဂိုလ်လည်းပယ်မလားတဲ့ပုဂ္ဂိုလ်ရှိပါသေးတယ်ဆိုပြီးထုတ်ပြတာလေအဲ့ဒါကိုဘုညေဝါစုဘဝါစုသင်္ကန်းနဲ့စပြီးတော့ဟောတာဝါစုသင်္ကန်းသူတာပါတာကိုသူဝါစုသင်္ကန်းသူတာပါတယ် ရဏဂုံသုံးပါးတည်တဲ့ပုဂ္ဂိုလ်ငါးပါးသီလတည်တဲ့ပုဂ္ဂိုလ်ဈေးတာသွားမှမှန်လူတဲ့ပုဂ္ဂိုလ်တဲ့ဈေးတာသွားဈေးတာမယ်ချပြီးတော့သံဃာကနေပြီးတပါးတန်တဲ့ပုဂ္ဂိုလ်တပါးတပါးသာချက်ပြီးနေတဲ့လူနေတာနှစ်ပါးတန်တဲ့ပုဂ္ဂိုလ်နှစ်ပါးသာချက်ပြီးနေတဲ့လူနာပြီးတော့ဟာကိုတန်းတယ်တော့ကကျူလဲ၅ပါး၁၀ပါးသာပြီးလဲရှိတာပေါ့လေ။လိုင်းကဆုံးပါပဲ။အဲတိတရဏငါးသီလမဲချစေရံဝါဇုကပါတဲ့ပုဂ္ဂိုလ်တွေကကြာပြီးတော့သူတူတူတလျာမပါတာရှိနေတယ်။ 15ရက်သွန်ဝါသင်္ကဒူရန်တော့ရေကံ15ရက်တစ်ကြိမ်15ရက်တစ်ပတ်တစ်ပတ်ခါတစ်ကြိမ်ကြီးသွန်လူအခုတော့9ရက်တစ်ကြိမ်9ရက်တစ်ကြိမ်သွန်လောင်းကြသွန်လူကြဝါရင်းဆိုလို့ရှိရင်တော်တော်သွန်လောင်းနေကျူးစားကြပါလေကုသိုလ်တွေတော်တော်ကြီးကြအဲဒီလိုကုသိုလ်မျိုးရှိတဲ့ပုဂ္ဂိုလ်တွေပါပဲဝါသသင်္ကလူတဲ့ပုဂ္ဂိုလ်တွေပြီးတော့ရေမင်းတို့ရေကံတို့တဲ့ပုဂ္ဂိုလ်တွေကျောင်းလူတဲ့ဝအနိဗ္ဗာဒပုံညာစီသူမှာကျောင်းဆောက်ဦးတဲ့ပုဂ္ဂိုလ် အဲဒီလိုပုဂ္ဂိုလ်များနိဗ္ဗာန်ပုံညသာဝရအမြဲတည်ရှိနေတဲ့ကုသိုလ်ကောင်းမှုပဲဒီလိုကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေကသရဏဂုံ၃ပါးရိုးသေးသေးလေးလေးစားစားဆောက်တည်နေတဲ့ပုဂ္ဂိုလ်ဟာသရဏဂုံ၃ပါးသာဝရအာသိဏကံဖြစ်နေတာပဲသူကအကျိုးပေးမှာ၅ပါးသီလရိုးသေးသေးစောင့်တဲ့ပုဂ္ဂိုလ်၅ပါးသီလကအကျိုးပေး၅ပါးသီလကတော့သိချင်းကြီးပါလေနောက်တော့ဒါနတွေပါလေသေးတာမဲ့သေးတာမိုက်ချပြီးသုံးလူနေတာတွေနေပြီးကြောင်းကြဆိုင်နေရတယ် 15ရက်ဒီကြိမ်လူသားလေးက15ရက်အတွင်းမှာသူ့ဆောက်ပြီးတော့15ရက်ဒီကြိမ်လူဟာသောတူကိုတပါးလူလူနှစ်ပါးလူလူပေါ့အဲဝါစုသင်္ကန်းကတစ်နေ့တစ်ခါလူလာဒါပေမဲ့ကြောင်ညာဆိုင်နေရရေကန်တို့ရေတွင်းတို့လူလာကတော့အများအားဖြင့်အကြောင်းလူလာတယ်နေတော့ဒါတော့သူပြောကြရမယ်အဲဒါသာဝရနိဗ္ဗာဒအစဉ်သာဝရတည်နေတဲ့ကောင်းမှုတွေတဲ့ဒီလိုကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေကသောတာလိုပဲဂတိမြဲသူလည်းပဲမပြောင်းလို့ညာဘုရားကဆောင်းပေးတာညာသောတာပန်လိုပါပဲတဲ့ ဧသာမိဂတိနိဗ္ဗာန်ဧသာမိသာဝရနိဗ္ဗာန်ကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေအားလည်းဂတိလာရဂတိနိဗ္ဗာန်မြဲသည်အပေလေးပါမကြဘူးအဲဒါဝါစုသင်္ကန်းနဲ့စပြီးတော့ဟောခဲ့အဲဒါကရဏဂုံနဲ့သီလနဲ့ဒါနနဲ့အပေလေးပါမကြနိုင်ဘူးဟောတယ်နောက်ပြီးတော့ အလကရသုံးမှာအလကရုပမာသုံးမှာယေတမယိသရမတံပိမဝတံဒေသတေတိတက္ကပရာယနာဒေသဘေတက္ကပရာယနာယေတံခြင်းပုဂ္ဂိုလ်တို့အမယိငါပြ၌သရမတံယုံကြည်ခြင်းကြည်ညိုခြင်းသရတရားများသည်ပိမမတံသရသရမတံယုံကြည်ခြင်းများသည်ပိမမတံကြည်ညိုခြင်းများသည်အတ္တိချင်း ပိသဗေထိုလုံးစုံသောပုဂ္ဂိုလ်တို့သည်သက္ကပရယနာနတ်ပြည်လင်လာရရှိကုန်၏အလကရအလကရုပမာသုံးပါညာနာပုဂ္ဂိုလ်တွေမှာတော့ဝဆင်းရဲတွေကျွင်းကြံပြီးအကုန်လုံးကုန်သွားတယ်အနာဂံပုဂ္ဂိုလ်တွေမှာဆိုရင်ဇမလောကမှာဖြစ်ပြီးပြိဋိနိဗ္ဗာန်နဲ့အရဟံပုဂ္ဂိုလ်ဆိုလို့ရှိရင်ကာမလောကမှာတဘွားသာဖြစ်ပြီးတော့ဉာဏ်သာဖြစ်ပြိဋိနိဗ္ဗာန်နဲ့

အဲဒါတော့ရှိရင်ကိုပဲဒီပုဂ္ဂိုလ်တွေဟာသဗ္ဗေဒီတက္ကပရယနာသဗ္ဗေလုံးစုံဝန်သောจิตထိုပုဂ္ဂိုလ်တို့သည်တက္ကပရယနာနတ်ပြည်လင်းလာရရှိကုန်၏နတ်ပြည်ရောက်နိုင်တယ်ဟုတ်တယ်ညီုံညနဲ့ရောက်တာလည်းရှိတာပဲညသောတရားလက်ထက်ကမထကုံလေးတိသာတနည်းအားပြောတာလည်းပါသွားပြီနည်းမထကုံလေးတိသာဒီကဏီလေးဆဲဆဲမှမြတ်စွာဘုရားမြင်ရတဲ့ညီုံတာနဲ့ အဲဒီလိုကြီးညိုပြီးတော့နတ်ပြည်ရောက်သွားအာကြီးညိုကများလေးဘာမှလည်းတရားနာရမှာမဟုတ်ဘူးကဲကြလားမြေကားနီးကဖားတကောင်မှလည်းပဲမြတ်စွာဘုရားတရားဟောနေတော့တရားလာမယ်ဆိုပြီးနားနာဘာမှနားလဲတာမဟုတ်ဘူးအဲဒီမှာငါကြောင့်သားကဒီကြောပေါ်ဒုံနဲ့ထောက်ပြီးတော့မြေးနေတာနဲ့အဲဒုံနဲ့ပြီးပြီးတော့ထောက်တော့ပြေးကြတာပါလေလူအားနဲ့ထောက်လိုက်တာဟုတ်ပါ

ဝိပဿနာယောဂီပုဂ္ဂိုလ်တွေကိုဆိုတာတဲ့ဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်တွေအဲဒီဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တွေမှာတရားအထုမရောက်သေးပေမဲ့လို့သရာတရားဖြစ်နေတယ်ဘုရားဘုံမှာယုံကြည်သရာတရားညူတဲ့သရာတရားတွေဖြစ်နေတယ်အဲဒီယုံကြည်တဲ့သရာတရားညူတဲ့သရာတရားတွေဖြစ်နေတော့အဲဒီယုံကြည်တဲ့သရာတရားညူတဲ့သရာတရားကနေပြီးနတ်ပြည်ကို လက်မြဆွဲပြီးတော့တင်ပို့လိုက်သလိုပဲအားကြည့်တယ်ကောင်းတယ်ကလားသိရေးကောင်းတာပဲဒီမှာသာသိရေးကောင်းတယ်ဝိပါဒကဘိက္ခုနာဟိဧဝံဝိပါဒနာမတိတဝနိသိဏနံသတ္တဗလေဧကသာရာဧကံပိမံဥပ္ပေဇတိသာယသတ္တယတိနာပိမေနာဟတိကေတဝသက်ကေသတိတဝိယဝန္တိဒါကရာကြာရေးဖို့အဲကောင်းတယ်လို့ရေးဖို့အားပေးဖို့မင်း သိနေကြဝိပါဒကဘိက္ခုဏဝိပဒနာရှုသောယဟန်တို့ဟာညာတော်တင်ယဟန်တွေကဉာဏ်ရှုနေတာကိုဉာဏ်တွေကလူတွေလည်းရှုနာတော့ကြည့်ပါတယ်ဒါပေမဲ့လို့ယဟန်တွေကိုကောင်းတာပြီးတော့ကြည့်ရတာအဲယဟန်တွေရှုရင်လည်းယဟန်တွေပေါ့လူတွေရှုရင်လည်းလူတွေပေါ့အကုန်လုံးပါပဲဝိပဒနာရှုတာကလူရင်းပါပဲဝိပဿနာဝိပဿကဘိက္ခုဏဝိပဿနာရှုသောယဟန်တို့ဟာဝိပဿနာ ဝိပဿနာဉာဏ်ကိုပထပိတော်ဖြစ်စေဝိနိသိဏနာနေကုန်စဉ်ဝါနေကုန်သောယောဂီတို့အားဧကာတခုသောသရာအဲဒါသာပလိမြတ်စွာဘုရားနဲ့ဧကာတခုသောသရာယုံကြည်မှုသည်ဧကံတခုသောပေမကြီးညိုမှုသည်ဥပ္ပဇ္ဇတိဖြစ်ပေါ်၏မြတ်စွာဘုရားပေါ်မှာဒီကမဖြစ်ဘူးသေးတဲ့သရာတရားဖြစ်လာတယ်ကြီးညိုမှုတွေလည်းဖြစ်လာတယ် သောသောကဒီပါလေဆရာသမားတွေပြောနေဆရာတယ်ဆိုပြီးညူလာတယ်ရှိပါတယ်ငယ်ငယ်ကလေးဘဝတည်းစပြီးတော့အဲဆရာဆိုပြီးတော့ညူကြဆရာသင်တော်မြင်ရင်ကိုဒီလိုကလေးတွေကသိကျွကျွနဲ့တခါလဲညူတဲ့လာတရားတွေရှင်းနေကြအဲဒီတော့မြေယောဂလာတရားတွေလည်းဟုတ်တာပါတယ် ဒီမီယုပလာတရားတရားလေးကအရင်ခံပြီးတော့တရားအစ်စ်တွေဩကပနာတရားတွေအဲ့ဒါတွေတည့်ရမယ်ဒီလိုမလားတရားတရားအစရေတရားတရားမရှိတဲ့ပုဂ္ဂိုလ်တွေမှာထက်တယ်ဆိုသာတရားရေတရားတရားကခန်းချောက်နေတဲ့ပုဂ္ဂိုလ်တွေနာခဲ့တယ်သူကနာကိုခဲ့တယ်ပြောဟောတယ်သိခဲ့တယ်သူတို့သူတို့ပြောဖို့ဟောဖို့ရတော့တော့ကိုမလွယ်ဘူးပြောပြန်လို့ရှိရင်လည်းသူတို့ကကိုချောင်းနဲ့ဒီချောင်းနဲ့ဘေးဖဲပဲသွားတယ်လို့သာဒီကလမ်းတဲ့ဘေး တရားအထုတ်ခြင်းအောင်တရားကြည့်ခြင်းအောင်အဲလမ်းတက်ပြီးပြီမဲ့အဲ့ဒီဘက်ကိုသူကမလဲဘူးဘေးဘက်ကိုရှောင်းရှောင်းပြီးထွက်နေအကြောင်းကောင်းတယ်သူလက်ဖွေထိုးတဲ့နေရာလက်ဖွေသမားတွေအကြောင်းကောင်းတယ်လို့ပဲသူသက်တန်နေပြီးထိုးလိုက်ရှောင်းလိုက်မထီဘူးသူတို့သူတို့မရှောင်းတာလားဒီရင်ပုံကိုယ်တွေဆိုလို့ရှိရင်လက်ဖွေသမားထိုးလိုက်ရင်ပဲရှောင်းနေနေမှာတော့အဲသူတို့အချင်းချင်းတော့သိရှောင်းနေတယ်မထီတယ်ဘူးထီခဲ့တယ်အဲ့လိုပဲ မယောဂလာတရားတရားကိုကအချိုးမကျခဲ့လို့ရှိရင်အချိုးလုံးလုံးမရှိဘူးပေါ့လေအဲတချို့ရှိနေတော့လည်းပဲအချိုးမကျလို့ရှိရင်နောက်ဆက်ဒုတိယဩကပနာတရားတွေတဲ့ကွယ်သိမလွယ်လာဘူးအဲမယောဂလာတရားတရားလေးအာလေးရှိလာတဲ့ပုဂ္ဂိုလ်တွေလွယ်ပါလေပြောလို့ဟောလို့သိလွယ်တဲ့ပေးလိုက်လို့ရှိရင်ဒီကတရားအစ်မှန်တယ်ကတက်မှန်နေရကြတရားအထုတ်တဲ့ခါကာလကြတော့ ကိုယ်တိုင်တွေးတဲ့ဉာဏ်လေးတွေတွေးပြီးတော့လာတော့ဘုရားပုံမှာယုံကြည်တရားတရားဖြစ်တယ်။อืมဒီမှာတရားထုတ်ကြတဲ့ပုဂ္ဂိုလ်တွေอืมဒီလိုအစတုန်းကတရားသိယုံကြည်လာလို့မဟုတ်ပါဘူး။မလွယ်မကင်းတာလို့ကြိုးကြောက်လာတယ်လည်းရှိတယ်ခုမှမဟုတ်ဘူး။ခုမှဘုန်းကြီးစိတ်ကုမာနေကြတဲ့အာသိကုမာနေတုန်းကတရားဟောတာဆိုတော့အဲဒီတုန်းကတရားရဲ့အန္တရာယ်သိပေါ်ပါတယ်။อืมတရားရဲ့အန္တရာယ်သိပေါ်တရားမယုံကြည်တဲ့ပုဂ္ဂိုလ်သိညာတယ်ဘုရားက ဒီလိုတရားနာပရိသတ်တွေဉာဏ်သာစုဘယ်ရည်မှာတော့ငါး90ဟောတာလေတော့ဘုန်းကြီးတော်ရင်းမဟောနိုင်အဲဘုန်းကြီးကကြော့တော့ပြောဟောနေတာတခါကြီးတယောက်ကလည်းဟာကြတယ်နိဗ္ဗာန်ဆိုတာရှိတယ်သူကလည်းလူငါး90ဟောစုလားဟောပါအောင်ပြဟေးဟောတာလို့ဟောလိုက်တယ်အဲသူကငါး90ဟော90ဟောသူကစုစုလားသူကအားနဲ့ဟောကြတော့တဖြည်းဖြည်းများလာ30လောက်40လောက်50လောက်100လောက်100လောက်စသည်ဖြင့်နောက်တော့တဖြည်းဖြည်းများလာတယ်တော်တော်လုံးဘုန်းကြီးဟောတယ် သွားတယ်လို့ဒီလိုသတင်းနဲ့မဟုတ်ဘူးလေးစီဟောနေတယ်အဲဒီတော့ကြာတော့မှတရားကိုသဘောပေါက်သက်ဝင်သွားကြတာလေတချို့အခုတည်းဒီသဘောပေါက်တာတွေရှိလာပဲဘုန်းကြီးတို့ဒီမှာဒီမှာရဒီမှာတော့သူပြောကြမလို့ပါဟိုမှာရှိပါတယ်ဘုန်းကြီးတို့ရတင်မဲ့အခုတည်းဒီသဘောပေါက်တဲ့ပုဂ္ဂိုလ်တွေလည်းရှိသေးတာပဲလို့အဲ အဲဒီလိုသဘောမပေါက်တဲ့ပုံကိုယ်တွေကိုသူတို့မိတ်ဆွေချင်းချင်းကခေါ်လာတယ်ခေါင်းကဇောတိပါဠဂတိကာရနာဂံကနေပြီးဇောတိပါဠကိုခေါ်လာတယ်လို့ပဲအကျိုးအတင်းခေါ်လာတယ်ကြားတယ်အဲအတင်းခေါ်ပြီးတော့လာတရားအားထုတ်တရားထုတ်တဲ့ကလာကြတော့သူသမာဓိလေးဖြစ်လာလို့ရှိရင်ကိုသူတို့နည်းနည်းတရားပြဖြစ်လာတယ်အစကတော့အောင်းနေပိနေမှားတယ်ဒါဒီအလကားပဲပါတယ် ဘာမှလည်းမဟုတ်ဘူးစတယ်နေတယ်လို့ဒီပြောနေရတဲ့ပုံကိုယ်တွေပါပဲအဲဒီလိုပြောတဲ့ပုံကိုယ်တွေကမှန်ရင်မှန်ရင်နဲ့ဟောင်းလာပိန်သားတွေမှန်ရင်နဲ့သဘောကျတယ်အဲဒါတရားဖြစ်လာတယ်အညာဥပုဒ္ဓမပြောတယ်သူရတာတေကကြီးတယောက်အဲသိက္ခာမှာတော့ငါလည်းလာအားထုတ်တယ်အားထုတ်တယ်သူကတတိတော်တော်ဘုရားဖောင်းတာပြင်တာတော့မမှားပြရစေနဲ့တတိဟာလည်းမှားပြရစေလို့ပြောတယ် အေးသိညာမသာပါလားရင်သိညာမထိုင်တာတို့ထိတာတို့ပါယုံကကိုကြိုက်တယ်ဟာမနာအသာတိကြကနေပြီးအဲထိထိပြီးလေးမှတ်ခြင်းနဲ့မှောက်အဘောကြတာကမှတ်ပြီးတော့ဆိုပြီးတော့မှထိုင်တာနောက်ကြတော့အဲ့ဒါတွေမှတ်နေတယ်သူခေါင်းသာမင်းသားတွေမှတ်လို့ကောင်းလာတာကသူကကောင်းလာတာသူကပြီးတော့ခေါင်းသာမင်းသားပဲမှတ်တော့ဗျာဗျာပဲပတ်ကောင်းလာတယ်ပေါ့အေးဒါချင်းလည်းဒါအကြောင်းမှတ်တာပေါ့လေပြောနောက်တော့ သူရပြန်သွားတဲ့ခါကျတော့ပြောတယ်။ခေါင်းသာပင်သာသိကောင်းတာဟိသူစတော့ငါတကယ်လဲကောင်းမှမသိတော့ခုမှကောင်းဆိုတော့သရာတရားတွေဖြစ်လာအာထုတ်ပြီဆိုတော့ကိုယ်တွေလေးတွေနဲ့ဆိုတော့သရာတရားဖြစ်လာကောင်းမှသိတာတရားကောင်းမှသိတာသမင်းတို့ဟင်းတို့မုံတို့ဆိုတာမစားဘဲနဲ့တော့ရတာကောင်းမှသိမသိသေးဘူးအနာလေးပါလေးနဲ့ဆိုရင်တချို့လည်းခံမနိုင်ပါရဲ့အနာလေးမှုရလာတာနဲ့ကောင်းပါပဲရတာသိကောင်းနိုင်မယ်လို့ခံမနိုင်ဘူး အဲစားကြည့်လိုက်ရင်တော့ဒီကြာပြီးတော့တာပဲရှားပေါ်ရောက်တဲ့အခါကလာရတာသိပြီးတော့ကောင်းတာကမင်းမင်းကျက်ကျက်နာကောင်းတာအဲဒီမှာသမင်းရင်ကောင်းမှမဟုတ်ကောင်းမှသိရအဲ့ဒါလိုပဲတရားကလည်းကိုယ်တိုင်အားထုတ်ကြည့်မှာဝိပဿနာတရားကိုယ်တိုင်အားထုတ်ကြည့်မှာအားကြောင့်ေဝံဤသွားခဲ့ပြီးတော့အစဉ်ဖြင့်ဝိပဿနာဝိပဿနာကိုပထပိတဝဖြစ်စဉ်ဤပိဏနာနေကုံသောဝိပဿနာဘေကုဏဝိပဿနာရှုသောယောဂီပုဂ္ဂိုလ်ယဟန်တို့အားဒါသာဗလေညသွားတရားနဲ့ ဧကတကုသောသရာယုံကြည်မှုသရာတရားသည်ဧကတကုသောပိမာရှင်ယုံမှုသည်ဖြစ်ပေါ်၍လာပြီးတော့အဲဒီညုံမှုယုံကြည်မှုသရာတရားလေးဖြစ်လာတယ်တဲ့ဒါဘယ်သူမှမတိုက်တွန်းရပါဘူးသူကသူဖြစ်လာတာတရားဆိုရင်သူကသူဖြစ်လာတယ်သမာဓိလေးရလာတာနဲ့ကိုဖြစ်လာပြီစိတ်ကလေးတွေငြိမ်းလာတာနဲ့ကိုဖြစ်လာပြီအဲဒီနောက်ယုတ်ကလေးနာလေးတွေကိုယ်လာရင်သူပြောကြမရှိဘူးမှတ်စရာအရင်မှတရားမှတ်တည်တာတရားကိုယ်ပါရင်မှသူကြတော့ပြော

အရာတရားအနေနဲ့သူကလက်ဆွဲပြီးမှတ်တင်လိုက်တယ်လို့ပဲနာကြည့်အဲဒီပုဂ္ဂိုလ်ဒီနာကြည့်ရောက်တယ်အရိယာမဖို့မရောက်သေးဘူးဝိပဿနာရှုနေတော့ရှိသေးဝိပဿနာရှုနေတော့နဲ့နာကြည့်ရောက်နိုင်တယ်အဲဒါနောင်သားပိုင်းကမှပြင်းရချိန်တော့ရှိအောင်ပါတဏှာရတော့ရှိတော့ချိန်တည်းရှိဘူးမြောင်တယ်နောက်တစ်ခါကျမှဟောရမှမရှိနေမတတ်နိုင်အဲဒီကြတော့ လက်ဆွဲပြီးတော့နတ်ပြည်တင်လိုက်သလိုပဲတဲ့ဝိပဿနာယောဂီပုဂ္ဂိုလ်တွေကအဲဝိပဿနာဉာဏ်မစွန့်လို့ဖဲနဲ့အာထုတ်ပြီးတော့နေလို့ရှိရင်အဲဒီသရတရားကနတ်ပြည်ပို့ပေးပါတယ်လက်ကကွဲပြီးမှပြီးတော့သက်ကတပိတာပြီးတော့နတ်ပြည်တင်ပို့လိုက်သလိုပဲနာရတယ် တရားထုတ်နေတဲ့ပုဂ္ဂိုလ်တွေသိအားရတယ်ကောင်းတယ်ဘယ်သူကဘာပြောနေလဲတရားကတက်တယ်မတက်တဲ့ဟုတ်လားတရားထုတ်နေအဲဒီတရားနဲ့စပြီးသရာတရားလေးဖြစ်လာရင်ကိုအဖို့တာငါပြီဒီသရာတရားဘုန်းကြီးတို့ကအဲယောဂီပုဂ္ဂိုလ်တွေလိုပဲသမဏဆရာတွေကအဲဒီသရာတရားလေးဖြစ်ဖို့ရပဲအရေးကြီးတာပဲဒါလေးကိုပြီးဆိုင်ကြောက်ရွံ့ခြင်းဒုက္ခသာဆိုတော့သရာတရားမဖြစ်တတ်သေးဘူးမှားရမယ်ဆိုလို့ကမှန်တယ်သရာတရားမဖြစ်တတ်သေးဘူးတချို့က ယောဂသာနဲ့ပင်မသာအကြောင်းပြုပြီးတော့အမှန်တရားကျင့်ကြနေတယ်လို့ပြောထင်တာရှိသေးတယ်လို့သာခေါ်လာတဲ့ပုဂ္ဂိုလ်တွေလည်းပဲသူ့ကိုအကျင့်ကြထဲချထားတယ်လို့ပါလို့ဒီလိုအောင်းမိတဲ့ပုဂ္ဂိုလ်ရှိသေးတယ်ဒါကယောက်ခါသာနောက်ကြတော့ကြတော့မနာကျေးဇူးတင်ပါတယ်အေဟိပါတိကောအေဟိလာတဲ့ပတ္တကြည်စံလို့ပြောလိုက်တယ်ဗျာတဲ့လာကြည်စံပါ တရားသိကောင်းတာပဲလားကြည်စမ်းပါဒီမုံလေးသိကောင်းတာပဲစကြည်စမ်းပါဒီဟင်းလေးသိကောင်းတာပဲမြည်ကြည်စမ်းပါဒီအသီးလေးသိကောင်းတာပဲစကြည်စမ်းပါပြောတဲ့ပြောလိုက်တယ်လို့ပဲဒီတရားအသိကောင်းတာပဲလာပြီးတော့ကြည်စမ်းပါရှင်းကြည်စမ်းပါအားထုတ်ကြည်စမ်းပါလို့ပြောနေပြောလိုက်တယ်သူကအဲဒီလိုပြောလို့တိုက်တွန်းလို့ဒီတရားအားထုတ်လို့ရှိရင်တရားထူးတွေမရောက်မဲ့ဖို့မရောက်တဲ့အောင်တော့ပေါ်တယ် ဝိပဿနာညာအထူးရတွေ့ရင်ကိုကျေးဇူးတင်လာပြီမဲ့ကိုရောက်ရင်တော့ပြောစရာမရှိဘူး။အဲကြောင့်အေဟိပတိရောလာကြည်စမ်းပါလို့တိုက်တွန်းလိုက်တယ်တရားတဲ့မြတ်စွာဘုရားတရားအနာကောင်းပါလေ။လာကြည်လေပါလာကြည်စမ်းပါလို့တိုက်တွန်းလိုက်တယ်တရားပဲ။တိုက်တွန်းလိုက်တဲ့တရားဖြစ်တဲ့အတွက်မိသူအချင်းချင်းတွေတိုက်တွန်းလို့ကိုယ်ဒီမှာယောဂီတွေသိညာတယ်။ယောဂီတွေပြန်ကြည့်ဘူးလို့လား။ဒီရပေးတဲ့ပုဂ္ဂိုလ်တွေတော်တော်ကောင်းလေးနေတယ်။အဲဒီရပေးကြမကြည့်ဘူး။ တို့ကဟိုထိုးစီထိုးနေတယ်လို့ထည့်ထားရရောက်လာတဲ့ယောဂီတွေလည်းသိခံပြီးတော့ဘုလိုလိုနေကြမှာအပြင်မှာမတတ်နိုင်ဘူးနေရာမရှိဘူးယောဂီအောင်းနေရတယ်ပဲသူတို့ကလည်းထပ်ပြီးတော့အားထုတ်နေကြတော့သူကလည်းပြည့်စုံကြလို့ရှိတယ်ဆိုတာကိုယောဂီပိရိယာလည်းကို60ကျော်လောက်မှပြီးပါမရှိရလို့ပြောတယ်နေရာဒါမှတော့ဒါကအောက်ကသုဝိဓမ္မတွေမထက်ကညာနေရတော့ဝါသုဝိတွေကအဲ90ကျော်60နီးပါးရှိနေတယ် ဒါတွေကလည်းဒီလိုပဲ30ကျော်လောက်တမန်ရှိနေတာဒါတွေကဒီလည်းကလည်းတိုးတက်နေတာဟုတ်လားအချင်းချင်းတိုက်တွန်းလာကြတာလေဘုညာတရားဟောကောင်းလို့လာကြတာမဟုတ်ဘူးဒီဥစ္စာဒီလိုမယူဆပါဘူးဘုညာအဲအချင်းချင်းတိုက်တွန်းလာကြတာလေဆက်ရဆက်ရပုဂ္ဂိုလ်တွေကဆက်ရပုဂ္ဂိုလ်တွေသမထကြောင့်မရောက်သေးတဲ့ပုဂ္ဂိုလ်တွေရောက်အောင်သူတို့ခေါ်လာတယ်သမထကြောင့်တွေတိုက်ကြရတယ်ဟွန်းအဲတော့တရားအထုတ်ခြင်းအောင်သူတို့အချင်းချင်းပြောတယ် အာထုလို့သူ့ရတာလေးတွေလည်းပဲပြောတာမြင်ရပြောတယ်အဲ့ဒါအကြောင်းပြုပြီးတော့အာထုကျင်တဲ့စိတ်ပေါ်ပြီးတော့အာထုကျတာဆက်ရဆက်ရပုံကိုအာထုကျအင်္ဂရနေရာကြပါလေအေဟိပါတိဟောဆိုတဲ့တရားတော်ကိုဝင်ရတယ်အညီပါပဲလာကြည်သမားလို့တိုက်တွန်းလိုက်တယ်ဘုံယေရှုနဲ့ပြည့်စုံတဲ့အတွက်ဒီတရားကိုတိုက်တွန်းပေးလို့ရှိရင် အားထုတ်တဲ့ပုဂ္ဂိုလ်တွေကသိကျေစုတင်တာတရားရတယ်ဒီတဏှာတွေ့ရတဲ့တွေ့တာကနာကျေစုတင်ပါလေသရာတရားတွေဖြစ်တယ်အဲ့ဒီသရာတရားဖြစ်လာရင်ကိုဘာမှအထူးမဖြစ်နိုင်အောင်လားဒီသရာတရားဖြစ်လာရင်ကိုနတ်ပြည်ရောက်နိုင်ပြီဟုတ်လားအဲတရားထုတ်ကသာပုဂ္ဂိုလ်တွေသိရတဲ့ဇေကောင်းတယ်အာတို့သရာဖြစ်လာရင်ကိုနတ်ပြည်ရောက်နိုင်ပြီဆိုတော့အားရဇေကောင်းပါလေအဲ့တော့တရားအားထုတ်တော့မာရီအားထုတ်ရတော့ဆိုလို့ရှိရင် ကျင့်ကြအားဖြင့်ယုံနာနေသိအောင်ရှုရတာပါပဲကိုယ်ထဲမှာရှိတာကဘာတွေရှိလဲယုတ်တရားနာတရားနှမျိုးသာရှိတယ်အဲဒီယုံနာနှစ်ပါးသိအောင်ရှုရတာဒီယုံနာနှစ်ပါးကဘယ်လိုလုပ်ပြီးရှုရသလဲဆိုလို့ရှိရင်ယုံနာနှစ်ပါးကခဏမစဲဖြစ်နေတာပဲအဲဒီဖြစ်နေတဲ့အခါရှုရတယ်မိုးရွာတဲ့အခါကာလမှာ လျှက်စီးရောင်လေးလျှက်စီးရောင်လေးတွေဆိုတော့ကောင်းမှန်ပေါ်ရပေါ်တဲ့အခါကြည့်ရတယ်လျှက်စီးရောင်ကြည့်ရင်လို့ရှိရင်ပေါ်တဲ့အခါကြည့်ရတယ်ဒီပြင်ခါကြည့်လို့တော့မကြည့်ဘူးတွေးကြည့်လို့လည်းမမှန်ဘူးပေါ်ကိုက်ပေါ်ကိုက်ကလေးကြည့်လို့ရှိရင်တော့အဲဒီလျှက်စီးရောင်လက်ပုံလေးဘယ်ပုံပဲကြီးလက်တယ်ဘယ်နာကလက်သွားတယ်ဆိုတာသိကြသိရတယ်အဲဒါလိုပဲယုတ်တရားနာတရားတွေခဏမစဲဖြစ်နေပေမဲ့လို့ဖြစ်တဲ့အခိုက်အတန့်ရှိရတယ်ဟိုဖြစ်သီးသားတွေအဟောင်းတွေကိုပြန်တွေးရှုလို့မဖြစ်ဘူးမဖြစ်သီးသားတွေကို သောသောကကြိုတင်ရှုလို့မရှိဘူးကာရဲပေတဲ့ကပါတဲ့အတိုင်းအနိနာမယ်တွေနဲ့ဝေဘာစစ်စစ်ပြီးတော့ဆင်းရဲနေရုံနဲ့ဘယ်လိုလဲမဖြစ်သေးဘူးလို့ဆိုတော့ကဘုန်းကြီးဟိုနည်းနည်းမှအဲဒီအာနာပါနာရှုပုံတွေကအဲဒါလေးစဉ်းစားဖို့ရတယ်ဘုန်းကြီးတခုထည့်ထားပါလေအာနာပါနာသောတဲ့ဝင်နေများတဖြည်းဖြည်းသိမွေ့သွားတော့ဘာသာမယကာသင်္ခါရအတ္တသိတာမိတိသိခတိ

အနာဘာနာအာထုတ်တယ်ဆိုတာခန္ဓာကတော့သွားတယ်အာမထုတ်ခင်ကသဂရိအနေဆိုရင်စိတ်ရုပ်ကိုကြာနေတယ်အဲဒီလိုကြာနေတဲ့အတွက်အာမထုတ်ခင်ကဆိုရင်တော့သတ္တဝင်တဲ့ဒီလည်းကျမ်းတာပဲသဂရိနေတဲ့ပုဂ္ဂိုလ်တွေတက်ရှိတွေရှူးခြင်းလို့ရှူးနေတာကိုဟုတ်လားတခါတခါတွေးကျင်တာတွေတွေးပြီးတော့သတိရတဲ့အားကြောင့်အသက်မရှိဘဲနဲ့လျှောက်တွေးနေတာရှိတယ်သက်မှချတယ်လို့ပြောတယ် ရှူဆိုပြီးရှူလိုက်တာရှူသေးတယ်သူကစိတ်ကူးတွေတော်ပြီးတော့အသက်မရှူမိလို့အဲဒီကြမှာအသက်ရှူလိုက်တာအသက်ရှူအကြမ်းကြီးဖြစ်နေအဲဒီလိုပဂရိနေတဲ့ပုဂ္ဂိုလ်မှာအသက်ရှူကြမ်းသေးတဲ့အရိယအရိယဘုတ်တွေပါတယ်အပြောင်းလဲနေအပင်ပန်းနေခံတဲ့အခါအဲဒီလိုခါရင်လည်းကိုယ်ကကြမ်းနေတာပဲအရိကကလာကြမ်းနေတယ်ကိုယ်ကြမ်းတဲ့အခါစိတ်ကြမ်းတဲ့အခါစိတ်ကဒေါသတွေပါတယ်ဖြစ်ပြီးကြမ်းနာနေတဲ့အခါတွေမှာလည်းသက်သက်ဝင်နေကြကြမ်းနေတယ်အဲကိုက လှုပ်လိုက်ရှားလိုက်သွားလိုက်လာလိုက်အဲဒီလိုကိုကြနေတဲ့ခါလဲကြနေတရားမထုတ်တဲ့ပုဂ္ဂိုလ်မှာစိတ်နဲ့ကိုယ်ကကြနေလို့ထွက်တဲ့ဝင်နေတယ်ကြနေအာနာပါနရှုတိကစပြီးတော့စိတ်ရောကိုယ်ရောနုဒံမြနုတော်တာပေါ့လေစအထုကလည်းစအထုတယ်ငြင်းငြင်းလေးထိုင်အားထုတ်ပြီးတော့သူလို့ချက်မှမပြီးလေကိုကငြင်းနေပြီးသိမ့်မွေသွားစိတ်ကလည်းဒီမှာပဲဆိုင်နေတော့သူသိမ့်မွေသွားအဲဒီတော့သက်တော်ဝင်နေသိမ့်မွေလာတယ် အဲဒီကနောက်တစ်ပြေးပြေးသိမ်မွေ့တော့ဥဇာရသမารိကျတော့ပူသိမ်မွေ့အဲဒီကနောက်ဇံရောက်တော့သာသိမ်မွေ့ဇံမှာလည်းဇံဆင်းဆင်းနေသိမ်မွေ့ဆိုတာနောက်ဆုံးပဲရောက်တော့သိမ်မွေ့ဆုံးဖြစ်သွားတယ်ဆိုတော့သရုပ်ရဇံရောက်တဲ့ခါကျတော့သိမ်မွေ့တာမှထွက်တော်ဝင်တဲ့ကောင်မရှိတော့ဘူးတဲ့ကလည်းအသက်မရှိဘဲနဲ့နေနိုင်တယ်။ဒါနဲ့ဇံခိုက်တာကိုပြောတယ်။ဇံကထလာတဲ့အခါတော့ဇံရှိဖို့တော့သိမ်မွေ့တာတွေရှိအောင်မှာပေါ့။ဇံခိုက်တာမှသိမ်မွေ့။သိမ်မွေ့ရုံကိုချုပ်နေတယ်ကြလား။ အဲ့ဒီတရားအာထုတော်ကိုရညွှန်ကြားဒါကသမထသံဃာကနေအာထုကိုဝိပဿနာလမ်းကလည်းပဲဒီလိုသိမ့်မွေ့တယ်ဆိုတဲ့အကြောင်းထက်ထာကပြထားတယ်အဲ့ဒါလေရေးကြီးတို့ဘုရားပေါ်ပြထားပါတယ်ဘူရုပ်ကိုအဲဝိပဿနာမရှိမီကသတ္တဝင်တွေကြံ့နေတယ်ဘူရုပ်ရှုတဲ့အခါမှာသိမ့်မွေ့လာတယ်ဝိပဿနာဆိုတာဘူရုပ်ကစရှုရတာအစဆုံးပထမဆုံးအဆင့်ကိုပြောတာအရေဝင်အနိယနဲ့ဒီတိုင်းပဲ နောက်ဝေဒနာကစယူတာလို့စိတ်ကစယူတာလို့အနည်းငယ်ရှိပါတယ်အဲ့ဒါတွေကပုဂ္ဂိုလ်ထူးတွေခဏတချို့ရှိုံနဲ့ဟောတရားဓုတွေရတော့တာတွေအဲအဲနေ့ရက်တွေလတွေနဲ့အချိန်တွေနဲ့တခါလဲဉာဏ်နဲ့ဆိုရှိရတာကတော့ဂုရုယုကပဲဒီကစရှိရတယ်ဝိပဿနာယောဂီပုဂ္ဂိုလ်စရှိတယ်ဂုရုယုအကျမ်းကစရှိရတယ်အဲ့ဒီမှာဂုရုယုရှိတာအစဆုံးပဲအစဆုံးရှိကစရတဲ့ကမရှိခင်ကထွက်တဲ့ဝင်တဲ့တွေမျိုးမကျမ်းတော့ဘူးကြ

ပိုးသိမ်မွေလာတယ်နောက်ဘူရီရောဥပါဒာပြီးတော့မရွေးပဲနဲ့အကုန်လုံးရှုနိုင်တဲ့အခါကျတော့ရှင်သာသိမ်မွေသွားတယ်သုံးသိရှိတာအဲဘူရီကပထမအဆင့်ဥပါဒာကဒုတိယအဆင့်ရုပ်အလုံးကတတိယအဆင့်အဲ့ဒီရုပ်အလုံးရှုနိုင်တာတဲ့နာမ်ကိုရှုနိုင်တဲ့အခါပိုးသိမ်မွေလာတယ်နာမ်ရှုနိုင်တယ်ဆိုတာပေါင်းတယ်ပိန်တယ်အစမှတ်တော့ပေါင်းတာပင်လာလို့ပြီးတယ် အောင်းနာပိညာသိတဲ့နာလေးမပေါ်သေးဘူးဟောနောက်တော့ကြတော့မှရင်မှရင်နဲ့အောင်းနာကတကြမှတ်သိတာကတကြပိညာကတကြမှတ်သိတာကတကြကွေးတယ်ကွေးတယ်မှရင်ကွေးတာကတကြသိတာကတကြအဲဆန်းတယ်ဆန်းတယ်မှရင်ဆန်းတာကြသိတာကြဒီလိုမှတ်သိတဲ့နန္တရားလေးတော့သင်ကြတာလေမှတ်သိတဲ့နာလေးပါသင်ကြတာအဲ့ဒါတော်တော်စင်တာမြင့်လာပြီဆိုတာနန်းသင်ကြလာပြီအဲအဲနန်းပြီးတော့ ယောနာရောနှစ်ခုလုံးထင်ရှားလာတယ်တဲ့မှားရတဲ့အာယုံကမှားသိတဲ့ဆိုရောနှစ်ခုလုံးထင်ရှားလာတယ်အဲယောနာရောသူ့နဲ့မှနိုင်တယ်အဲဒီမှာပို့ပြီးတော့သိမ်မွေ့လာတယ်ယုံနာနဲ့ပါတော့သူ့နဲ့လည်းယုံနာနဲ့ပါသူ့နိုင်လာတဲ့အကြောင်းကိုသူ့နိုင်တဲ့အခါပိုးသိမ်မွေ့လာတယ်အကြောင်းအကျိုးတွဲပြီးသူ့နိုင်တဲ့အခါပိုးပြီးသိမ်မွေ့လာတယ်နောက်ပြီးတော့အနိစ္စဒုက္ခအနတ္တထင်ပြီးသမထနာညာပေါ်တယ်ဝိပဿနာဒီကစတယ်ဝိပဿနာအပြင်မှာဟိုပါကောင်းတယ် သိရင်ဝင်ပေါ်တယ်ဒီဥပဒနာသိရင်ကဒီမှာဝင်တယ်ဟိုဟာတွေအခြေကနေကြည့်အဲဒီအနိစ္စဒုက္ခအနတ္တလက္ခဏာတွေမြင်ပြီးတော့သမထနာညာသုံးသဆင်ရင်လည်းခိုက်တာဒီကြတယ်သက်သက်ဝင်တဲ့တွေပိုးသိမ်မွေလာတယ်အဲဒီမှလည်းပဲအားနေတဲ့အဲကရုဏာဝိပဿနာအားနေတဲ့ဝိပဿနာရှိတဲ့အဲဒီမှာသိမသိမွေသေးဘူးဘလဝဝိပဿနာအားကြီးတဲ့ဝိပဿနာကျမှသာသိမွေတယ်ကိုရရဉာဏ်ကြသိသိတာက ဘုန်းကြီးကိုခေါ်တာလည်းပါသွားတယ်။ဥရိယပြညာရောက်တဲ့အခါအောင်းနေပိန်နေဆင်းရဲတိတယ်မှန်နေတယ်။သက်သက်ဝင်တွေကြောက်သွားလို့အဲဒါဒီမှာလည်းပဲယောဂီတွေဒီလိုကြောက်သွားတဲ့ပုဂ္ဂိုလ်တွေရှိပါတယ်။ဘုန်းကြီးဟောပတ်သံပြကားသားတဲ့အရှိတွေဒီဥစ္စာအဲပထမဆုံးပထမဆုံးစပြုဝင်တဲ့ယောဂီပုဂ္ဂိုလ်တယောက်သူ့မှာတခါလဲသက်သက်ဝင်တဲ့တွေကြောက်နေတယ်။သက်သက်ဝင်တဲ့တွေကြောက်ပြီးတော့နေတယ်ကွာ။သူကသူစဉ်းစားတယ်ဘယ်နဲ့ ပဲလည်းမရှိတော့ဘူးဘိုက်လည်းမလုပ်တော့ပြင်းရပြီတော့မလို့လားအာဖြစ်သွားတော့ရတယ်နော်စဉ်းစားစဉ်းစားပြီးတော့လက်ကလေးပါလေလှုပ်ကြည့်လက်ကလေးတန်းကြည့်ဆန့်ကြည့်မြောက်ကြည့်အားလည်းရှိတယ်ပြီးမှလည်းမဟုတ်ဘူးဥစ္စာအာဖြစ်တာလည်းမသိဘူးဆွဲစဉ်းစားတယ်မတွေ့ဘူးသေးပဲမတွေ့ဘူးတော့စဉ်းစားတာအဲ့ဒါနဲ့ သူအနိဘာကလူတွေကိုခေါ်ပြီးတော့ပြသေးတာသူဥစ္စာခေါ်ပြီးပြသေးတာအေးကြည့်ကြတာမှာပါနော်သက်သက်ဝင်နေတယ်ကြည့်ဘူးအဲ့စီတာမကြည့်ဘူးအဲ့ဒီဖောင်းတာပြင်တာမကြည့်ဘူးဟုတ်မဟုတ်ကလားငါစိတ်ထဲကနေထင်တာလေကြည့်ကြတာမှာဆိုပြီးသူနဲ့တရားထုတ်ပဲအနိဘာရှိတဲ့ပုဂ္ဂိုလ်တွေခေါ်ပြတယ်ဘုပုဂ္ဂိုလ်တွေကကြည့်တော့လည်းဘိုက်ကမလောက်ပါဘူးဟုတ်ပါတယ်သူကတိမ်မွေ့နေမှာဒါလည်းဘုန်းကြီးကထည့်တာတယ်တို့ကဟိုအဲတို့ကဟိုဘုလိုထင်တတ်တယ် ယောဂီပုဂ္ဂိုလ်တွေပြောတာစိတ်ကူးနဲ့သူကသူထင်လို့ပြောတာဒီမှာဟာဒီလိုထင်တာသူကစိတ်ကူးမဟုတ်ဘူးဘေးကပုဂ္ဂိုလ်တွေကြည့်တော့လေဟုတ်တယ်သူကမသိဘူးအောင်းမပိမဆက်တော့ညီးနေတာပဲဒါကတခဏလေးမဟုတ်ဘူးအကြာကြီးသူကကြာကြီးကြာကြီးပြီးခွင့်နာလေးမဟုတ်ဘူးဒီလို10မိနစ်တော့ကလေးကြာကြီးပဲသူကအဲ့ဒီလိုနေတာသက်သက်ဝင်နေတာသိငွေပါလားအဲ့ဒါကြောင့်အဲ့ဒါကိုညက်ထည့်တာပါပဲဝိပဿနာမှာလည်းပဲပထမအစပြီးတဖြည်းဖြည်း သိမ်မွေ့သွားတယ်ဆိုတာကအထက်ကရာစကားပါဘုန်းကြီးစကားမဟုတ်ပါဘူးအထက်ကရာပြောတာအဲဒီလိုပြောတဲ့စကားနဲ့ဝိပဿနာရှုဖို့ရှုနည်းနဲ့နှိုင်းရှင်ကြည့်ဖို့ရဒီကဝေမာမိကြရတယ်ကောအဲစိတ်ခယုံနာမရှုဘဲနဲ့မင်းတို့သယုံများခွဲတယ်လို့အဲဆံမဉာဏနာကပထဝီဓာတ်ယူစည်းတာပွဲစည်းတာကအာဘောဓာတ် နဲ့လေယူစည်းတာဖွဲ့စည်းတာအာဘောဓပူဇာအေးတာနှွေးတာကတေဇောဓတောင်းနှင်းထောက်ကန်တာလှုပ်ရှားတာကဝါယောဓစသည်ဖြင့်သာဝိကျမ်းဂန်တွေကပါတဲ့အတိုင်းကျက်မှနှလုံးသွင်းပြီးတော့နေတယ် လောအားလည်းပဲဝိပဿနာဖြစ်တယ်လို့ပြောယူဆကြပါတယ်နာမယူပါပရိစ္ဆေရညာနဲ့တိစ္ဆေပရိကညာအထူးအထုတ်ကြမလို့ဘူးလို့ဒီလိုယူဆကြတယ်ရှိပါတယ်နာမယူပါပရိစ္ဆေရညာနာရုပ်ကသင်္ညုတိဖွဲ့တယ်လို့ပဲသင်္ညင်းလိုက်ပြီးတာပဲတိစ္ဆေပရိကညာနဲ့အကြောင်းကျိုးတွေသင်္ညင်းလိုက်ပြီးတာပဲဒီလိုယူဆကြတယ်ရှိပါတယ်အဲ့ဒါအဲ့ဒီတည်းဟုတ်ခဲ့လို့ရှိရင်လို့ခွန်ကြီးကဒီမှာဝေဘာထားတယ်ဒါပဲမလို့ဒါရီကတူတူလေးတည်းရေးထားတယ်တူတူလေးရေးထားတော့သိသဘောပေါက်ချင်မှကောင်းတယ်လားဟုတ်ဘူးနင်းကြည့်တယ် နောက်သာဝရတဲ့အခါကျအောက်ကမှတ်ချက်တွေကိုရှင်းရမှာဒီထဲမှာအများကြီးရှိတယ်ဒီရွယ်ချက်တွေအများကြီးရှိတယ်နားလဲအောင်လို့ပြောအောင်မှာခက်ခဲနေနေတဲ့တရားတွေပဲအဲ့ဒါပြစ်ခယုံနာကိုမရှိပဲစစ်စေယုံနာကိုမရှိပဲနဲ့သင်ញုံမြနဲ့ဝိပဿနာညာဖြစ်တယ်လို့ဆိုလို့ရှိရင်အထူးအရင်းနာမရူပပရိစ္ဆေပြစ္ဆေပရိက္ခညာနေပေါ်လေဒါတွေကိုဒီလိုယူဆကြတယ်ရှိပါတယ်အဲ့ဒီလိုဖြစ်တယ်လို့ယူပဲလို့ရှိရင်ဖြင့်ဘူရယုတ်ကိုဆင်ញင်းနေတာနဲ့ဥပါဒယုတ်ဆင်ញင်းတာဘာရှိတယ်လဲ အဲဒီလိုယူဆတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်စဉ်းစားကြည့်ပါပထဝီဓာတ်ဒီခမကျန်တော်သဘောရှိပြီးမလို့သွင်းတာနဲ့သေကုကတာရအပြီးသေကုဝိညာဉ်ကြီးရမိရရှိပါသေကုဝိညာဉ်ကြီးရမိရဖြစ်လာအောင်ရှင်တော်သဘောရှိဘုရားယုံကြည်သေကုဝိညာဉ်ဖြင့်ဉာဏ်ရတော်သဘောရှိတာဉာဏ်ပါဘုရုပ်ရှင်ဉာဏ် ဘုရောဆင်ញင်တော့ဆက်သက်ဝင်တဲ့ကကြားနေဥပါဒါကိုဆင်ញင်တဲ့ခါကျမှသိမှုသွားတာဟုတ်ပါမလားဆင်ញင်ဦးလည်းတော့ဖြစ်ဘူးတူတူပဲဘာဆင်ញင်ဆင်ញင်နိုင်လို့နိဗ္ဗာန်ဆင်ញင်နေတယ်ဆင်ញင်တဲ့အခါမှာဆက်သက်ဝင်တဲ့ကတော့သိမှုလိမ့်မယ်မဟုတ်ဘူးဒီလိုအနေမှာပဲသူ့မှာမဟုတ်ဘူးသူစားอืมဆက်သက်ဝင်တဲ့ကဒီလိုအနေမှာပဲဒါကရုပ်ဆင်ញင်တာနဲ့နားဆင်ញင်တာရုပ်တရားတွေဆင်ញင်လိုက်ပြီးတော့နာမ်ကိုတခါလဲအာယုံဝိသီတာကစိတ် အာယုံကြီးကြရတာခံစားရတာကဝေဒနာအာယုံကိုမှတ်သားရတာကပညာအာယုံနဲ့စိတ်ဆိုတဲ့တွန်းတာကစေတနာအလိုချင်တာကလောဘဒီလိုသာကဒေါသစသည်ဖြင့်ဒီလိုဆင်ခြင်နေအဲရုပ်ဆင်ခြင်တဲ့အခါနဲ့အဲဒီလိုနာစိတ်စိတ်တွေတရားတွေဆင်ခြင်တဲ့အခါကိုထွက်တဲ့ဝင်တဲ့ကထူးပါဦးမလားရုပ်ဆင်ခြင်တော့ကကြံပြီးတော့နာမ်တရားဆင်ခြင်တဲ့စိတ်ဆင်ခြင်လိုက်တော့မှထွက်တဲ့ဝင်တဲ့ကပြင်ပြီးတော့သိသွားမလားဘုရားကမိကုန်းထုတ်တာကမှသိထားတာလား

အာသိရင်သိရင်သိရင်နေလို့ရှိရင်အဲ့ဒါကမတော်တော့ပဲလားသူနေမှာသိမို့သွားပါဘူးအဲဝိပဿနာစံတကြအချိုးတကြရှုမှတ်သွားလို့ရှိရင်တော့စိတ်သေးရုံလားရှင်တော့ပရမအစဘူးဒါလည်းမရှုနိုင်သေးပါဘူးမြင်လာကြတာရှုရမယ်လို့တော့ပြောတာတကယ်စင်စစ်ကြားတဲ့ခိုက်တာမှာပေါ်လာတယ်ဥပါဒယုတ်ဒီကိုမင်းမင်းတရားမရှုနိုင်သေးဘူးရှုတော့ ယူအောင်မှယူမယ်လို့အဲ့ဒါသိုးကြပြသေးပါဘူးပဲမဲ့နေနေမသိသေးဘူးအဲဘူရုပ်တွေဖောင်းတာပင်လာကိုယ်တာဆန်းတာထိုင်တာထတာလှုပ်ရှားတာဒါတွေအစပြီးတော့ယူရအဲ့ဒါတွေယူလို့နိုင်နေလာပြီဆိုတဲ့အခါကျတော့တခါတည်းကကြားတာတွေပေါ်လာအဲ့ဒီခါမှာကြားတယ်မှလည်းကြားတယ်မှယူလို့နားထဲမှာကြားလာတာသင်ကြားတွေ့လာကြားရဌာနလေးကလည်းဒီနေရာအနေနဲ့ကြားသွားတာပဲဆိုတော့သဘောပေါက်ပြီးတော့ကြားတွေ့လာတယ်

ခொနဲ့ကဘူရုပ်သားကသူ့ကသားကမျိုးမဟုတ်တော့ဘူးပြသိမှုရနောက်အကြောင်းကျိုးတွေအဲပထမကိုွေးခြင်းနဲ့ကိုွေးတယ်လို့ဆိုရင်လည်းကိုွေးခြင်းနဲ့စိတ်ကလေးသေးချာသိတာမဟုတ်သေးဘူးနောက်နိုင်လာတဲ့အခါကျတော့ကိုွေးတာကတခြားကိုွေးခြင်းတာတခြားကိုွေးခြင်းတဲ့စိတ်တွေတော်တော်ဖြစ်ပြီးမှကိုွေးတာဖြစ်လာတာကိုကိုွေးခြင်းတဲ့စိတ်ကြောင့်ကိုွေးတာလေးဖြစ်လာတယ်ဆိုတာသိလာတယ်အဲဒီကြဝိပဿနာအတော်မြင့်လာတယ်တော့စဉ်းစားမြင့်အဲဒီကြတော့သတ်သက်ဝင်တဲ့ဒီကပင်မွေးလာတယ် နောက်အစဉ်တိုင်းဟောဥရိယဗျာညာကြတော့ခုနကပြောတဲ့အတိုင်းသတ္တဝန်တွေလုံးဝမရှိအောင်လို့ချုပ်ငင်းနေတဲ့ပုဂ္ဂိုလ်တွေအဲဒီချုပ်ငင်းနေတယ်လို့ထင်ရတာပေါ့လေချုပ်ငင်းနေတယ်လို့ယောဂီတွေကတော့ပြောတာပါပဲခွန်ကြီးကတော့ဟိုတခြားကပုဂ္ဂိုလ်တွေနဲ့ငင်းထွက်နေလို့လို့ခွန်ကြီးကချုပ်ငင်းနေလို့ခွန်ကြီးကဆုံးဖြတ်မပေးပါဘူးချုပ်ငင်းတာလည်းဖြစ်ကျင်လည်းဖြစ်မှာပေါ့သူကဆိုတော့ဒါလည်းပေတဲ့တည်းရမရှိတဲ့ဥစ္စာဆိုတော့ဆုံးဖြတ်ပေးလို့ရှိရင်ဟိုကငင်းထွက်နေလို့လို့ စိမ်မွေ့နေတယ်လို့ပဲဘုန်းကြီးကဒီလိုပဲဟောပါတယ်အဲသရုပ်ဇာနဲ့ညီမျှပြီးတော့ခြုံရင်းလာတဲ့ဖြစ်ကျင်တဲ့ဖြစ်မှာပေါ့ဒါပဲမဲ့လို့အဲသရုပ်ဝင်တဲ့ရာထုံနေတယ်သရုပ်ဝင်တဲ့ဝိပဿနာရှုနေတယ်သရုပ်ဝင်တဲ့ညီနေဆိုတာကိုတော့ဘုန်းကြီးကသုံးချက်မပေးပါဘူးသုံးချက်ပေးတော့ကြတယ်ညီနေတယ်ဆိုစိမ်မွေ့နေတယ်လို့ပဲဘုန်းကြီးကဟောပါတယ်စိမ်မွေ့နေတယ်အဲ့ဒါတွေကအစဉ်တိုင်းဖြစ်လာတာလေဒါကြောင့်ဝိပဿနာရှုတယ်ဆိုတာ ဖြစ်ပေါ်နေတဲ့ယုံနာနေဖြစ်တဲ့ယုံနာနေကိုရှုရသည်တဲ့အဲပါလေမူသေးပဲဒါကြောင့်မြတ်စွာဘုရားကပဋိဌာန်ဟောထားပါကောကိသံတော်ဝါကိသံမိတိပါဇာနာတိကိသံတော်ဝါသွားသည်ရှိတော်လဲကိသံမိတိသွားသည်ဟူ၍ပါဇာနာတိပြီးပြီအဲသွားသည်ရှိတော်သွားသည်ဟူ၍ပြီးပြီတဲ့သွားသည်ရှိတော်ဆိုတာသွားတဲ့အခါမှာပြီးတယ်လို့ပြပြတာမသွားဘဲနဲ့ထိုင်းနေနဲ့သွားတယ်သွားတယ်လို့ယူနေတာမဟုတ်ဘူး ရှိကသွားခုတာတွေတော့ရှိတာပေါ့ဒီကသွားခုလာဥသာတွေပြန်စဉ်းစားပြီးတော့သွားသည်သွားသည်သွားသည်လို့ယူနေငါမဟုတ်ဘူးသူစားအခုသွားတော့မှအဲဒီတော်ဝါဒီတော်မိတိပါသနာတိရရင်လည်းရတယ်လို့ပြောမယ်ရနေတော့မှရတာယူရမှာအဲဒီပိဏဝါနိပိဏောမိတိပါသနာခိုင်းနေတော့မှထိုင်တာယူရဒီဉာဏဝါဉာဏောမိတိပါသနာလဲလျောင်းနေတော့မှလဲလျောင်းနေတာယူရသူခိုက်တာနဲ့သူယူရတယ်သူခိုက်တာမဟုတ်တယ်ယူရဘူး အာလောကိတေတဲ့တဲ့ကြည်ပြီးရှိသောဝီလောကိတေသံမေရကြည်ပြီးရှိသောသံသနာကာရီအပညာဖြင့်ပြုသည်ဟောဒီပြီးပြီးတဲ့ပညာနဲ့ပြုသည်ဝါသိနဲ့ပြုသည်ဟောဒီပြီးတဲ့တဲ့ကြည်တဲ့အခါသံမေကြည်တဲ့အခါအဲ့ဒီမှာလည်းအပညာပါရမယ်ဒါလည်းပဲကြည်တုံးပြီးရမှာမကြည်ပဲနဲ့ဟိုရှိကကြည်ဘူးတာတွေနောင်ကြည့်မဲ့ဥစ္စာတွေစဉ်းစားပြီးတော့နှလုံးသွင်းလို့ဒီလိုမဟုတ်ဘူးဆိုတာဒါလည်းဗေဒကပြောထားတဲ့အတိုင်းကြည့်ရဆိုတာ ကြီးတယ်ဆိုတာကြီးနေစိတ်ကလေးဖြစ်ပြီးတော့လာလို့စိတ်ညွတ်တာပဲကြီးတဲ့ကမြင်တယ်ဆိုတာလည်းပဲတကူဉာဏ်စိတ်ကလေးဖြစ်သွားတာပဲစသည်ဖြင့်ဒီလိုသင်ကြားမှာမဟုတ်ဘူးတကယ်ကြည်တုံးမြင်တုံးကြီးတဲ့မြင်တဲ့သဘောလေးကိုတရားစူးစိုက်ပြီးတော့ရှုရမှာအဲဒါအာလောကီတွေတဲ့တဲ့ကြည့်ပြီးရှိတော့ဝီလောကီတွေစောင်းငယ်ကြည့်ပြီးရှိတော့သံသနာကာရီပညာရှိပြီဘောပြီးလေပြီဟောဒီရှိပြီနမင်းစီတွေကိုယ်ရီရှိတော့သာရီတွေစနေပြီးတော့ သံသနာကာရီပညာဖြင့်ပြုစီဝါပညာပြုစီဟောဒီပြုစီကတည်းကစစ်သေးယုံနာရှိဖို့ရမြတ်စွာဘုရားကဟောထားပါတယ်တတိသံဘယ်တော့ဒီမှာကုန်လို့ကိုမူရတဲ့ဖြစ်တဲ့ဖြစ်တဲ့စိတ်ကြိုက်တွေရှိဖို့စိတ်မူရတဲ့ဖြစ်တဲ့ဖြစ်တဲ့စိတ်ကြိုက်တွေရှိဖို့ဒီကဥပဒနာရှိဖို့ရတယ်ညွှန်ကြားထားပါတယ်အဲဒီညွှန်ကြားတဲ့တိုင်းကိုဒီမှာစသည်ဥပဒနာရှိဖို့ကလေးဒီမှာရတာလေဖြစ်သေးယုံနာပိစုပံအမှန်တရားရှုမှတ်ပါသူရဖြစ်သေးယုံနာ ပစ္စုပန်အမှန်သိအောင်ရှုမှတ်ပါပစ္စေယုံနာပစ္စုပန်အမှန်သိအောင်ရှုမှတ်ပါပစ္စေယုံနာသစ္ဆုတ်ပံအမှန်သိအောင်ရှုမှာပါ တပုတ်ထဲနဲ့လုံလောက်တာပဲစစ်စဲယုံနာဟောတာမြင်စဲကြားစဲနားစဲစားစဲဒုတိစဲကိုယ်စဲစားစဲသိကုစဉ်းစားကြံစည်စဲအကုန်လုံးဆိုတာယုံနာအမူအရာတွေစစ်စဲစစ်စဲတွေအကုန်လုံးရှိပါတဲ့ဒီမှာတရားထုံးတဲ့ယောဂီပုဂ္ဂိုလ်တွေကတော့ဒါကဓမ္မကလည်းတိုင်းရှိနေတာနာကျင်းနေပါနာပေါ်နေပါစစ်စဲယုံနာတွေရှိပါတဲ့စစ်စဲယုံနာမရှိရင်ဘာဖြစ်တော့ဆိုတော့ ဖြစ်စေမှာပင်မမှတ်လင်ပေါ်လွင်ပြညာတာဖြစ်စေမမှလို့ရှိရင်ပြညာတွေပေါ်လာပြီမယ်ဖြစ်စေမှာမြင်စေမှာမမှတ်ဘူးဆိုရင်အဲဒါပဲယောက်ျားမြင်တယ်မိန်းမမြင်တယ်ဘသူပဲပဲဝါပဲစသည်ပြညာတွေရောက်သွားနိုင်မယ်ကြားစေမမှလို့ရှိရင်လည်းဒီတိုင်းပဲကြားတဲ့အံလေးကြားပြီးတော့ဟာဘသူကဘာပြောတယ်ငါ့ကိုချီးမွမ်းတယ်ကဲ့ရဲ့တယ်အဲမယုံမသိပြောတယ်စသည် အဲဒီပြောတဲ့အတန်တွေရောက်သွားပြောတဲ့အတန်တွေကနေပြညာတွေရောက်သွားမယ်ဖြစ်သေးမှာမမှတ်လို့ရှိရင်ပညာပေါ်သည်တဲ့အဲဆိုရမယ်ဖြစ်သေးမှာပင်မမှတ်လင်ပေါ်လွင်ပညာသာဖြစ်သေးမှာပင်မမှတ်လင်ပေါ်လွင်ပညာသာ လို့ရှိရင်ဉာဏ်ပေါ်လိုက်ပြီတဲ့အခုသတိပုဂ္ဂိုလ်တွေမကျွမှာပဲနေတဲ့ပုဂ္ဂိုလ်တွေဉာဏ်တွေပေါ်နေတာပဲ မြင်ပြီးတာနဲ့ဘာပဲဘယ်သူပဲဘယ်ဝါပဲအဲဒီပုဂ္ဂိုလ်ကဘယ်သွားတယ်ဘာလုပ်တယ်စသည်ဖြင့်ဒီညတွေကြောက်ပေါ်တာဒါတွေတော့ဘယ်ကတွေမှာတော့အဲအဲဒီမြင်ရတဲ့ပုဂ္ဂိုလ်နဲ့စပြီးတော့အကြောင်းအရာတွေဘာတွေလဲအကုန်လုံးကြောက်ပေါ်ဈေးကအကြောင်းတွေနောက်ကအကြောင်းတွေအဲဈေးကကောင်းတဲ့ဂုဏ်တွေလည်းကြည့်တတ်တယ်မကောင်းတဲ့ဈေးတွေလည်းကြည့်တတ်တယ်အဲဒါတွေလည်းပြန်ပေါ်လာတယ်လို့ဆိုတာဒီညကတော်တော်ကြောက်ပေါ်တာကိုကြားရတာလည်းဒီလိုပဲကြားရတာသာသို့တော်မှကြားရတာဗန်ကြားပြီဆို ဆိုကြများပြောရင်စကားလေးတစ်လုံးမှားတဲ့စကားလေးတစ်လုံးကြားတာနဲ့တခါတည်းတောက်တယ်ဆိုပြီးကသိုးလာတာဒုစရမြောင်ကြတာတော့ဒါပညာဘောတော့ဘာဖြစ်တုံးဆိုတော့ပညာဘောကသိတယ်ကြဘဝယုံနာလားပညာဘောလို့ရှိရင်ကိလေသာတွေရှင်းလင်းကြီးပညာဘောရင်နှိမ့်တဲ့ဆရာသားရစရာအနေအားဖြင့်ပညာဘောလာရင်နှိမ့်တဲ့မှုသာယာမှုလောဘကိလေသာတွေရှင်းလင်းကြီး ိတ်ဆိုးစရာမုန်းစရာညွန်စရာအနေအချင်းအယုံကပေါ်လာလို့ရှိရင်အဲဒေါသခြေလိမ့်မည်မောဟကတော့ကာကတိုင်းဖြစ်နေတာကိုယူစရာအကြောင်းအရာတွေနဲ့စပ်ပြီးတော့ပြညာပေါ်လာလို့ရှိရင်ဖြင့်မာနကိုယ်ကိုယ်ထင်ကြီးပြညာထင်သေးပြီးမာနခြေလိမ့်မည်ဒိဋ္ဌိရဝိသိကိစ္စတွေအကုန်လုံးဖြစ်နေမှာပဲအဲ့ဒီကိလေသာတွေဖြစ်တော့ဘာဖြစ်တော့ကိလေသာတွေသူကသူဖြစ်တာပဲဘာမှကိစ္စမရှိပါဘူးလို့ဒီလိုကလည်းအောင်းမင်းအောင်းမင်းမှာပေါ့နေ အဲကိလေသာဖြစ်မှချင်းဘဝယုံနာနေလာလိမ့်မယ်ကိလေသာဖြစ်လို့ရှိရင်ဘဝတွေဖြစ်တယ်ဆိုတာကိလေသာရှိလို့ဖြစ်နေတာပဲဒီကိလေသာရှိနေတဲ့ကာလပါလုံးဒီကဏိခာကာလမှာကိုပြုထားတဲ့ကုသိုလ်ကအကုသိုလ်ကလည်းပေါ်လာတယ်အဲကုသိုလ်ကမရှိတဲ့ပုဂ္ဂိုလ်တွေအကုသိုလ်ကပေါ်တယ်အကုသိုလ်ကကြီးတဲ့ပုဂ္ဂိုလ်တွေအကုသိုလ်ကပေါ်တယ်သောသောတုန်းကဘယ်လိုပဲ ဘယ်လိုပဲစိတ်ဓာတ်တွေခိုင်မာနေတဲ့ပုံကိုဖြစ်စေကမှုဒီကနေ့ကြတော့ရှင်သူ့အကုသိုလ်ကအကျိုးပေးမလို့ပေါ်လာတာပဲဘာမှမတတ်နိုင်ဘူးမတားမြင်နိုင်ဘူးဘယ်သူမှမသူကမပယ်ချောင်းနိုင်မှုတွေကအကုသိုလ်ကပေါ်လာပြုတဲ့မှုတွေကျဲဆဲဆဲပြုခဲ့တဲ့မကောင်းမှုတွေပေါ်လာတဲ့အဲပြုတော့ကအခြေအနေတွေကာမနမိတ်ခေါ်တယ်အဲဒါတွေပေါ်လာတဲ့အဲဒါတွေပေါ်ပြီးတော့အဲဒီကအကုသိုလ်ကပြစ်ချမဲ့ငရဲတော့တိရစ္ဆာန်တို့ဘာတိတာတို့ဒီလိုကုန်ကြီး

ဒီလာကျင့်နေပုံတွေအဲဗာမိဘာသာမှာကျင့်ကြောင်းနေပုံတွေဒေနာမှာကျင့်ကြောင်းနေပုံတွေအဲသာကျစီတွေကမသာပဲနဲ့ကျင့်ကြောင်းလိုက်တော့ရင်အရှင်းရတယ်ရှိတာကိုကိုယ်ကျစီတွေကမကိုးပဲနဲ့ကျင့်ကြောင်းလိုက်တော့အဲ့ဒီမှာအရှင်းရတယ်ဒီအဲ့ဘာတွေပေါ်လာတောင်းမမိခေါ်တယ်တရားထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းတရားထုတ်တယ်လည်းဘာဝနာတရားထုတ်နေတဲ့မှာအညုံနေပါလေစသရာအဲဒီညာရှောင်းနေပုံတွေထိုင်းနေပုံတွေဒါတွေပေါ်နေတာပဲကာမနမိတ်တွေ နော်အဲဒီကံကြောင့်ကုသိုလ်ကံကြောင့်ဖြစ်ရမယ့်ဘဝကလူဘဝဖြစ်မယ်ဆိုလူဘဝအခြေအနေတွေနတ်ဘဝဖြစ်မယ်ဆိုနတ်ဘဝအခြေအနေတွေနတ်ဘဝဝိမာန်တွေဘာတွေလာပြီးတော့ပေါ်တာဟုတ်ပြီးနေမယ်အဲဒီလိုပေါ်နေပြီးတော့သိရင်ကြတဲ့သွားလို့ချင်းအဲဒီပေါ်တဲ့အာယုံလေးဆွဲပြီးတော့ပြည့်စုံစိတ်ဖြစ်တာပဲ

အာမမကြောက်စိတ်ပြင်းရောက်သွားတယ်မျက်စိတမိတ်တော်မကြောက်ပြုံးနေရောက်တို့တူပဲကုသိုလ်ကပို့လိုက်တဲ့အခါလဲလူလောကကမ္ဘာလောကကြီးမှာတချို့ကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်ကလူကြီးကနေပြီးနောက်နိုင်ငံတော့ဝယ်တော့သွားဖြစ်တဲ့ပုဂ္ဂိုလ်လည်းရှိတာပေါ့ပြုံးနေညာနဲ့သူကလည်းဘာမှသိမကုန်ပြုံးနေရောက်တော့အဲနာပြည်တက်ဖြစ်တဲ့ပုဂ္ဂိုလ်သာဝေးတာပေါ့နာပြည်ဆိုလို့ရှိရင်အခုဟောအသိပ္ပံပညာတွေနဲ့ ကောင်းငင်လောကတွေအာဂါသာလောကတွေသွားနာနာကြာကြီးသွားရတာပဲဒီဒီပါလေကြာကြီးညာကြီးကုန်ခံပြီးတော့အဲဒီကကုသိုလ်ကလည်းသူချင်းချင်းရောက်တယ်မျိုးစီတမိမကြဘူးခဏလေးရောက်တာညံမြန်ပါလိမ့်မယ်နတ်ပြည်လောကတွေလည်းရောက်တယ်အဲ့ဒါဘဝတွေဖြစ်တာတွေဟုတ်လားပညာသင်္ခါရနေပြီးကုသိုလ်အကုသိုလ်တွေကိလေသာတွေဖြစ်ကိလေသာကနေပြီးကုသိုလ်အကုသိုလ်ကနေပြီးဒီကံကနေပြီးအကျိုးပေးတော့ အကောင်းဆုံးဘဝတွေဖြစ်လာတယ်။ယုံနာတွေဖြစ်လာပြီ။အဲဒီလိုဖြစ်နေတာတဲ့။ဈေးကလည်းဒီလိုဖြစ်လာခဲ့တယ်၊ဒီကူလည်းဒီလိုဖြစ်တယ်။နောင်လည်းပဲအရဟတမရတဘုံမြောက်ရဟနာမဖြစ်သေးရင်ဒီလိုဖြစ်ဥမှာပဲခေါင်းကပြောခဲ့တဲ့အနာဂတ်ပုဂ္ဂိုလ်တွေတောင်မှအဲရဟနာမဖြစ်သေးတော့လူဘဝကနေပြီးသူတွေသွားရင်ဇမလောကမှာသွားပြီးဇမကြီးဖြစ်တာပဲဘဝယုံနာသာသာပဲသူတို့ဒါပေမဲ့အဲ့ဒါတွေလည်းကောင်းပါတယ်မဆိုးပါဘူးသူတို့ကတော့အဲဒီကနေဒီတစ်ဖြည်းဖြည်း ကျင့်ကြပြီးတော့ရဟန္တာချင်းပြိဋိနိဗ္ဗာန်ကာယအောင်ရှိတော့သူတို့တော့အပြည့်တင်ကြသိမ့်မရှိပါဘူး။အပြည့်တင်ကြသိမ့်မရှိဘူး။ဒါပေမဲ့လို့ဘဝကတော့ရှိသေးတာပဲမြတ်စွာဘုရားတို့ကလည်းအဲ့ဒီဘဝတွေလည်းပဲမချီမမှုခဲ့ရတာပဲဘဝရှိနေလို့ချင်းဒုက္ခရောက်တာပဲ။အဲ့ဒါကြောင့်ကျင့်ရပေါ်ကဉာဏ်ဘောကကိလေသာဘဝယုံနာလားတဲ့ဉာဏ်ဘောလို့ရှိရင် ကိလေသာတွေဖြစ်လာလိမ့်မယ်ကိလေသာတွေဖြစ်ရင်ကာနေဖြစ်ပြီးတော့ဘဝအသစ်ဖြစ်ယုံနာနေအသစ်ဖြစ်ပါလိမ့်မယ်တဲ့ခုဘဝအဲကစပြီးခုတည်းကယုံနာနေကျင်တာသေသည်တဲ့အောင်သာဖြစ်သွားမယ်အဲဒီလိုဖြစ်တာလည်းပဲနောင်တော့ဘဝတွေလည်းဒီလိုပဲဖြစ်သွားမှာအခုလူဘဝဖြစ်တာကတော့တော်ပါသေးတယ်ဒီညတွေနဲ့ဆိုင်တော်ပါသေးတယ်ဒီမှာကုသိုလ်ကောင်းမှုဖြစ်ခွင့်နေပါတယ်အများကြီးရတော်ပါသေးတယ်ဆိုင်သွားမယ်ပညာဘောကပညာဘောက ကိလေသာဘဝယုံနာလားပညာဘောကကိလေသာဘဝယုံနာလား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 ကြီးညက်တွေပေါ်နေတာအဲဒီကြီးညက်တွေပေါ်လို့ရှိရင်သာယာရရှိရင်သာယာပြီးတော့လောဘကိလေသာဖြစ်နေမယ်ဒီလိုကြဒီလိုပြီးတော့ဒေါသကိလေသာဖြစ်နေတယ်မောဟကတော့အများအားဖြစ်တယ်လောဘဒေါသမောဟကိလေသာဖြစ်ပြီးရင်ကိလေသာတွေထိုက်တရားဒေါသဖြစ်တယ်အဲဒီကိလေသာကအကြောင်းပြုအကြောင်းရင်းခံပြီးတော့ကုသိုလ်ကအကုသိုလ်ကနဲ့ကျင့်လာဒီကံကအကျိုးပေးဘဝသိဖြစ်ဘဝယုံနာနဲ့ကျင့်လိမ့်မည်အဲဒီထဲမှာကောင်းတဲ့ဘဝလေးတွေတော်သေးလို့သွားတာပေါ့တော်သေးအစွာတင်တယ်အောင် ခုဘဝကိုဘဝနဲ့ကိုစဉ်းစားကြည့်ပေါ့ကိုဘဝလူဘဝဘယ်လောက်ကောင်းနေတော့လို့စဉ်းစားရင်များတော့ချင်းတော်တော်တဲ့ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေစဉ်းစားရင်မကောင်းတာတွေတွေ့ပါလိမ့်မယ်ငငယ်ရွယ်ကမသိသေးဘူးငငယ်ရွယ်ပုဂ္ဂိုလ်ကတော့ယုံနာနေမကောင်းဘူးပူရတယ်နာရတယ်ဘယ်လိုပြောနေနေသူကအိုလိမ့်မယ်နာလိမ့်မယ်ပြေလိမ့်မယ်ဆိုတာသိမြင်ပညာတော်လည်းပဲကိုယ်စိတ်ထဲမှာအဝေးကြီးအောင်မြင်တယ်ကြောက်ကြမတင်ဘူးညွန်ကြမုန်းကြမတင်ဘူးသက်သုတ်ကြမတင်ဘူး နာတာတွေပါလေဆိုတာလည်းတခါတရားနဲ့ဖြစ်တာဒါပဲမလို့တဲမမှုဘူးသူကဒီကောင်းတဲ့အခါကောက်နေတာပဲအောင်မိနေတယ်ယူတယ်အရွယ်ကြီးလာတဲ့ပုဂ္ဂိုလ်တွေကသိတယ်အရွယ်ကြီးတွေသိတယ်အရွယ်ကြီးတွေသိတယ်သိအရွယ်ကြီးလို့ဘုံမင်းဘုံမင်းရဲ့သရာကပြီးပြီးနေတဲ့ပုဂ္ဂိုလ်တွေပိုသိတာပေါ့နမနာအဲအဲနာပြားမှုတွေမကြမ်းမှမှုတွေအသိပြီးပြီးနေတဲ့ပုဂ္ဂိုလ်တွေလည်းပဲအမှန်တန်သိပါတယ်အဲဒီလိုပုဂ္ဂိုလ်တွေအမှန်တန်သိ ကောင်းဘူးဆိုရင်လူရလို့ဖြစ်လာတာတသက်တာလူတသက်တာမှာမကောင်းတာတွေအများကြီးဖြစ်သွားတာပဲလို့ဒီလိုသိရတယ်အဲဒါကြောင့်ဘဝယုံနာတွေလာတာမကောင်းဘူးတဲ့အဲ့ဒီဘဝယုံနာတွေမရှိမှနေရာကြမှာမရှိအောင်မလုပ်ရမလဲဆိုတော့ဖြစ်စေဖြစ်စေမှာယူရဖြစ်စေဖြစ်စေယူမှဖြစ်စေယူတော့ယုံနာနေပြီယုံနာနေပြီလို့ကျင်တော့ကိလေသာတွေမပြတ်နိုင်တော့ဘူးအဲ့ဒါကိုဒီမှာ ဖြစ်စေမှာပင်ရှုမှလင်းပြီးမြင်ယုံနာကမြင်စေရှုမှမြင်မြင်ချင်းရှုမှလိုက်အဲ့ဒီခိုက်တာဖြစ်ဖြစ်ပြတာဒီယုံနာအမှန်သိရတာလေကြားကြားတဲ့ရှုမှအဲ့ဒီခိုက်တာဖြစ်တာဒီမှန်တိုင်းသိရတယ်အဲဒါဆိုကြအောင်လို့ဖြစ်စေမှာပင်ရှုမှလင်သိမြင်ယုံနာသာဖြစ်စေမှာပင်ရှုမှလင် သိမြင်ယုံနာသာသစ္စေမာရင်ရှုမလင်သိမြင်ယုံနာသာသစ္စေမာရင် စေမာရှုကြားစေမာရှုနံစေမာရှုစားစေမာရှုတွေ့ထိစေမာရှုတွေ့ထိတယ်ဆိုတာအများကြီးရှိတယ်ရိုးတွေ့ထိနေတယ်တကူလုံးပြည့်လို့ပဲရှုမယ်ဆိုရင်ဒါကဆိုရှုနိုင်တယ်ကောင်းကဒုတိနာလည်းရှိတယ်လက်ကဒုတိနာလည်းရှိတယ်ကိုယ်တွေကဒုတိနာလည်းရှိတယ်ခြေောက်ကဒုတိနာလည်းရှိအောက်ကလည်းရှိထက်ကလည်းရှိကိုယ်တွေကအတွင်းဘက်ကလည်းရှိပြင်ဘက်ကလည်းရှိပြည့်လို့ပါဒုတိနာတွေအများကြီးရှိတယ်ဆိုတော့တချို့ကသိပြီးတော့မထင်ကြဘူး ပထမရှုကသမဂ္ဂသာပုဂ္ဂိုလ်ဆိုရင်အဲဒီတွေးကြည့်အသိမူလေးတွေလိုက်ရှုနိုင်တယ်ကျန်ကျန်တန်းတန်းတွေလိုက်ရှုရတယ်။တဖြည်းဖြည်းချင်းနဲ့ကျန်ကျန်နေရနိုင်လာမှသိမူတွေပေါ်လာ။အဲဒါကိုယ်လိုက်ဆန်းလိုက်ခိုင်လိုက်ထားလိုက်သွားလိုက်လာလိုက်လှုပ်ရှားလိုက်ကိုယ်မူရတယ်ပြုပြင်နေပြုပြင်နေအဲဒါတွေလည်းပဲအတွေးရှိတွေပဲ။အဲဒါတွေရှုနေရတာပဲ။ခုနသတိဥထာမှာမြတ်စွာဘုရားဟောတာ။ကိစ္စံတော်ဝါကိစ္စမိတိပသနာတိသွားရင်သွားတာကိုသိတယ်ဆိုတာအတွေးရှိပဲ။ ရရင်ရတာသိတယ်ဆိုတာတွေးကြည့်ပဲထိုင်ရင်ထိုင်တာသိတယ်ဆိုတာတွေးကြည့်ပဲလဲလျောင်းရင်လဲလျောင်းဣတာသိတယ်ဆိုတာတွေးကြည့်ပဲအဲကိုယ်ဒီရှိတော့သံဒီရှိတော့အသိဉာဏ်နဲ့ပြုပြီးပြီးလေပြီးဆိုတာအတွေ့အထိတွေအဲဒီမှာအတွေ့အထိတွေကြီးတယ်ပါပဲကိုယ်အတွေ့အထိတွေကိုရှုပုံနဲ့ပြတာပါလေအဲကြောင့်အတွေ့အထိတွေကတော့အမှန်တရားများပါတယ်အခုယောဂီပုဂ္ဂိုလ်တွေကဆန်းကြောင်းရောက်လာတဲ့အောင်းနေပိနေစပိုက်တွေကအတွေ့အထိပဲအဲဒီမှာဖောင်းတယ်လာတဲ့ သဘောသင်ကြသွားတဲ့သဘောဟာဒီကကိုယ်သိကြည့်လို့ရှိရင်ဘယ်တဲ့ကတောင်းနှင်းလုံကြတဲ့ဝါယောဓပဲအဲဒီဝါယောဓဝါယောဓဆိုတာထောက်ကန်တောင်းခြင်းကြော်ခြင်းတည်းနည်းထောက်ကန်တဲ့သဘောရှိတယ်တောင်းတဲ့သဘောရှိတင်းတဲ့သဘောရှိတယ်ကြော်တဲ့သဘောလည်းရှိရင်းရင်ထုတ်ရှာရွေသွားတာဒီရင်းတဲ့ရင်းတဲ့ထုတ်တတ်တဲ့ကျွေးတတ်တဲ့ဒီကြားတတ်တဲ့အဲသူရဲ့ကိစ္စပဲသူ့အလုပ်ပဲဝါယောဓဟာ အားကောင်းလို့ရှိရင်လူလှူကြနေတာလည်းငြင်းနေဘူးအားမကောင်းရင်ငြင်းနေသောက်ကံတောင်းနှင်းကြော်ချင်းတဲ့ညီချင်းရင်လှူရှာရေသွားတာဒီလူလိုရပဲသွန်းလျက်ဆောင်ပြီးလူလိုကြည့်ရပဲကိုရှေ့ပဲနောက်ပဲဘေးပဲစတယ်လေဝါယောဒဥဒ္ဓမိရပဲပေါ့လေအလိုကြီးဆိုလည်းပဲဝါရတင်စားပြီးပြောတယ်အဲဥဒ္ဓမိရပဲကိုတွန်းဆောင်ရွှေ့ဆောင်သွားတယ်လို့ပဲသင်ရအဲဒီလိုသိရတယ် အောင်းနေပိန်နေမှတဲ့ကဘယ်တဲ့ကတောက်နေတဲ့ဘောတင်းနေတဲ့ဘောဝါရောတာပဲလားသိတယ်သမခတာတော့မသိဘူးမလဲမခတာဆိုတော့သမာဓိကမဖြစ်အောင်နေသေးပဲသတုဒ္ဓတဘောဝဋ္ဌာဆိုလားသမထကမ္မထာနဲ့ခုနကဟိုအမှန်တရားထဲမှာပါတယ်သမထကမ္မထာ40တန်းသတုဒ္ဓတဘောဝဋ္ဌာဆိုပြီးတော့ဒါကပြရတာအာဇိစိတ္တဝိပဿနာကမ္မထာမှာပဲ သုဒ္ဓတဝဝုထာဆိုတာထေကထာကဝေါဟာရပါဠိတွေဘုရားဟောတာတွေမှာသုဒ္ဓတဝဝုထာရင်တော့မရှိဘူးဘုရားဟောတာမှာဓကမထာရင်လို့ရှိတယ်အဲရာဟုလောဝါဒသုတ်တို့မှာဓကမထာလို့ဟောတာပฏิပဌာနာသုတ်မှာတော့ဓာတုနဲ့သီကာရလို့ဟောတာဒီနည်းမျိုးရှိတယ်ဘုရားဟောတဲ့သုတ်ထဲမှာသုဒ္ဓတဝဝုထာဆိုတာထေကထာတွေကနေပြီးအတူတူပဲဒီအဲဒီကမထာနေဘုရားဟောတဲ့ကမထာတွေကိုပဲသူအညီပေးတာဝိပဿနာကမထာအဲဒါနဲ့တော့ ဒီဝရဏတွေကင်းစင်နိုင်တဲ့သမာဓိကိုရနိုင်တယ်။အားကြောင့်မို့သူကသမထကမ္မထာနဲ့ထည့်တာ။အဲဒါတွေလည်းနောက်ဗာမဲ့ဗာမဲ့ကနောက်ပိုင်းကျရင်လာထည့်ခေါ်ရမှာအခုဒီထဲမှာမထည့်နိုင်ဘူး။ဒီကြတော့လည်းခြေနေရအောင်ကြည့်ပြီးတော့ထည့်ရမှာ။အဲရေကြီးထည့်နေလို့ရှိရင်လည်း15မိနစ်ကကုန်တော့ဒီနေ့ဟောရမှာမဟုတ်ဘူး။အဲတော့တချို့လောက်ထည့်ပြီးတချို့လည်းမှတ်ချက်အနေနဲ့ထည့်ရမှာ။ အဲဒါဝိပဿနာကမ္မထာမဲ့အဲဝိပဿနာကမ္မထာဖြစ်တဲ့အတွက်ကြောင့်အခုဒီကအောင်းနေဘိန်းတယ်လို့မှတ်နေတယ်အဲဓာတုဝဝဒနာကဝါယောဒကိုသာရှုနေတာပဲဝါယောဒကိုပိုင်းခြားပြီးတော့ရှုနေတာဒါလေးပါးဆိုရင်ဒါတစ်ပါးတည်းလည်းရှုလို့ရပါတယ်ဒါတစ်ပါးတည်းလည်းရှုနှစ်ပါးလည်းရှုသုံးပါးလည်းရှုရရှုရနောက်ကြတော့လည်းအကုန်လုံးလေးပါးလုံးလည်းစုံပါတယ်အဲဘောင်းနာပင်နာကစပြီးတော့မှနောက်ကြတော့ရှင်ရှင်အကုန်လုံးဒါလေးပါးလုံးအကုန်လုံးသိတာဓမ္မစပြီးတော့ ကောင်းနေပိန်နေတောင်းနေလို့ကြားတယ်ဝါရောတဲ့ကစပြီးတော့ရှိတယ်စပြီးကျတော့ဓမ္မတမာရီမဖြစ်သေးဘူးတမာရီမဖြစ်တဲ့စိတ်ကဟိုထွက်သွားတယ်ဒီထွက်သွားတယ်ထွက်သွားတဲ့စိတ်ကလေးတွေရှိတာအရှိပါများတော့တမာရီရလာတဲ့အခါကျတော့စိတ်ကမသွားမှတ်ရအောင်လေးမှစိတ်ကလေးတည်ဟိုကောင်းလိုက်တာနဲ့ကောင်းတယ်ဆိုတဲ့အမှတ်ကလေးနဲ့ပိန်နေတာနဲ့ပိန်နေဆိုတဲ့အမှတ်ကလေးနဲ့ဆက်ပြီးတော့ကြာစိတ်နာတယ်လို့စိတ်နေကြကျိုးဒီမှာ ရလာအထုပ်ပါတာတွေကမာကြီးတွေပြောတယ်သိအားရတယ်ဟောသူစာရင်းတွေနဲ့ဘာမှမတတ်ပါဘူးသူတို့ကဒီမှာတရားထုတ်မှုရတာကစိတ်သိဝင်တာကယောဂသားတွေသူတို့သိမှမတတ်ဘူးသိကျင်နေပြနေသူတို့ကဆရာသမားအရင်ဆိုင်တာမှတ်တယ်ဟောတော့သူကြတာလည်းပြောတယ်အဲမှတ်တယ်အဲဒီမှတ်တယ်ကြိုက်ကြ Vaya, vaya, hay un libro. Mate, diga. Ahí está, ahí está. Saca, diga. Dekana, dekana. Hay un ma dekana, hay un ma dekana, hay un ma dekana. Ahí está, ahí está. Jadi jeniga tamari sih, maju maju. Jadi jeniga tamari gue, gue rasa kan ini ini ada, gue darah tamari, gue ada. बिजली आज हमारी शाखाओं में नजर और हमें दाना बोले बिजली बिजली दवारा बोले बिजली वर्ण लगे တဝိသုဒ္ဓိဖြစ်လို့စိတ်စင်ကြယ်တဲ့အခါကျမှမှားရတဲ့အာယုံနဲ့မှားစိတ်ကလေးနဲ့တိုက်ပြီးတော့ကြားမှားရတဲ့အာယုံလေးပဲပဲကြားပြီးတယ်။အောင်းတက်လာတဲ့သဘောလေးတောင့်တဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောလေးပဲပဲကြားပြီးပြင်းတဲ့သဘောလေးလည်းပဲဒီလိုပဲအဲတောင့်တဲ့သဘောရော့တဲ့သဘောရွေချားတဲ့သဘောလေးပဲပဲကြားပြီးမှားရတဲ့အာယုံမသိကလေးနဲ့မှာကြိုက်ပြီးတော့ကြာယူဝန်းတာသဘောလေးပိုင်းခြားပြီး အဲ့ဒါကိုတရားပြောတယ်ဖြစ်စေမှာပဲရှုမလင်းသိမြင်ယုံနာနာဖြစ်စေဖြစ်စေကရှုပါတဲ့အဲ့ဒီဖြစ်စေမှာတကယ်ရှိတာယုံနာနာပဲရှိသေးရင်ဘာမှမရှိသေးဘူးအောင်းတယ်နေတဲ့အခါဖောင်းတယ်လို့မှတ်လိုက်တော့ဖောင်းတယ်လာတဲ့ရုပ်ထင်ရှားတယ်မှားသိတဲ့စိတ်ကလေးရှိတယ်ဒါနှစ်ခုပဲရှိသေးရင်မှယူစီလိုက်တာနဲ့ပုဂ္ဂိုလ်သတ္တဝါမရှိဘူးအကောင့်တည်းမရှိဘူး ယောက်ျားမရှိမိန်းမမရှိဘူးအကောင်းတယ်မရှိဘူးနေမှာသဘောတရားလေးပဲအဲဒီအောင်းတက်လာတဲ့တောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောလေးရှိတယ်မှားပြီးတဲ့စိတ်သဘောနာသဘောလေးရှိဒီနှစ်ခုပဲရှိတာကိုအဲဒီနှစ်ခုပဲသိတာပဲမြင်တယ်မှတ်တဲ့ခါကာလမှာမျက်စိရှိတယ်မြင်ရတဲ့အသင်ရှိတယ်မြင်သိတဲ့စိတ်ရှိတယ်ဒီသုံးခုရှိတယ်အဲဒါလေးတွေသိတယ်အဲဒါအောင်နာမှာပါပါတယ်သိပုံလေးတွေပါတယ်အဲဒါစစ်သေးမှာပဲကျူမာလင်းသိမြင်ကြုံတာကစစ်သေးကျူလို့ရှိရင် ယုံနာနှစ်ပါးကိုသာသိသည်ယုံနာမှတပါးတတိယလည်းမရှိဘူးအဲပြည့်စက်မရှိလို့ကျင်တော့ကျင့်တော့ဒီစပ်ပြီးတော့ပညာသင်လာတာပုဂ္ဂိုလ်သတ္တဝါအကောင်းတယ်ကြီးသင်လာတယ်ယောက်ျားမိန်းမတွေသင်လာပညာရောက်တော့ပြည့်စက်ပြည့်စက်လေးဒါဒီတိုင်းဒီတိုင်းကအကုန်လုံးသိနေအောင်လိုက်ကြောင်းသိနေအောင်လိုက်ရှုမှနိုင်လို့ရှိရင်ဒီတိုင်းပုဂ္ဂိုလ်သတ္တဝါအကောင်းတယ်မရှိဘူးဖြစ်ခိုက်တရားလေးယုံနာတာသိသည်တဲ့ဘယ်လိုသိတော့ဆိုတော့မြင်ခိုက်သိဝင်ကြားခိုက်သိဝင်နားခိုက်သိဝင်စားခိုက်သိဝင်တွေ့ရှိခိုက်သိဝင် ဒီကုသနာကြံဒီကိစ္စကို၆ဌာနခွဲပြီးပြန်ကြားရတယ်သေးစိတ်ပဲမျက်စိမြင်ရယုတ်ဒုက္ခမြင်ငါနာဒုက္ခအဲ့ဒါပြီးပြီမြင်တဲ့အခါကာလမှာမြင်တယ်လို့မှတ်လို့ရှိရင်အာဒေသနာအစဉ်မပြောရတာမြင်တာကတော့စပြီးတော့ရှင်းရှင်းလင်းလင်းပြီးခဲ့ပါတယ်ပထမစမှတ်ရတယ်ဒုတိယကစမှတ်တာကိုကောင်းတယ်ပြင်းတယ်စသည်အဲ့ဒီကပဲအရင်စပြီးတယ်နောက်ကြားရတာလည်းပြီးတယ်နောက်တစ်ပြေးပြေးနဲ့အကုန်လုံးမြင်တာတွေပါရအောင်ဆုံးကြရင်တော့ပြီးတတ်ပါတယ် ဒါပေမဲ့ခုဒေသနာဆင်တဲ့ဘုန်းကြီးကဒီလိုပဲဟောရတယ်ဒေသနာဆင်တွေကြော်ပြီးတော့ဟောလို့ရှိရင်ဘုရားဟောတဲ့အဆင်နဲ့မကိုက်ဆိုင်နိုင်ဘူးလို့ဒီအဆင်တိုင်းမှာထားပြီးရယောဂီပုဂ္ဂိုလ်ပြီးကတော့ဉာဏ်ကတော့စမသိဘူးအဲဒါခုကဘုန်းကြီးချင်းချင်းပြောတာတရားကြီးတက်ပါတခါလျှောက်ထားဘူးတယ်ဒေသနာဆင်လိုက်ပြီးတော့မြညာကနေမဟောပါနဲ့ဗျာတဲ့မြညာတစ်ချက်တည်းထင်ခဲ့တယ်ဟုတ်တယ်မြညာထင်တော့ထင်ခဲ့တယ် သူတောင်းမှမရသေးတဲ့တွေးထိရတာစပြီးတော့အဲညာပြစ်ပုံတွေဟောရင်ကောင်းပါတယ်တဲ့ပြောတယ်။ကောင်းတော့ကောင်းတယ်တဲ့ဒါပေမဲ့စဉ်းစားအောင်မယ်။ဘုရားဒေသနာသင်တယ်မဖြစ်ခြင်းဘုရားဟောတဲ့ဒေသနာသင်တိုင်းပဲဒီတိုင်းဟောတာပိုကောင်းတယ်လို့ယူဆတာကဒီတိုင်းပဲဟောတယ်ထင်တာမထင်တာကတော့ယောဂီပုဂ္ဂိုလ်အခြေအနေလိုက်ပြီးတော့ဖြစ်တာပဲ။အကျိုးပုဂ္ဂိုလ်လည်းမြင်အားထင်တဲ့ပုဂ္ဂိုလ်လည်းရှိနေရှိမှာမရှိလည်းပဲဒါကတော့စမထင်တာဘူးဆိုတော့ဒီကပြောတာ။မြင်တာကထင်ခဲ့တယ်။ သင်္ကြန်တာကတွေ့ထိရတော့ကြားရတော့အဲ့ဒီကနေဒီအမှန်ထင်လွယ်တဲ့အတွက်သိကူးရမှသိတယ်ဒါပေမဲ့လို့ညာစပြောတာလေမြင်တဲ့အခါကလည်းမြင်တယ်မြင်တယ်မှလို့ရှိရင်ဒါလည်းခုနကပြောတဲ့သိတာဝိသုဒ္ဓိဖြစ်နေတဲ့အချိန်မှာပရမစမှခါစမဟုတ်သေးဘူးသိတာဝိသုဒ္ဓိဖြစ်လို့မှားရတဲ့အာယုန်နဲ့မှားစိတ်ကလေးနဲ့ကြိုက်ကြနေပြီဖောင်းနေဆိုဖောင်းတာနဲ့ပြီးနေပိနေဆိုပိနေပြီးနေအဲ့ဒီလိုကြိုက်ကြနေတဲ့အခါအကြောင်းအားလို့ကြားတဲ့မြင်တာလေးပေါ်မြင်နေမှားလိုက်တာပေါ့အဲ့ဒီလိုခါကလာမှာ မြင်ရဌာနမျက်စိရုပ်ရင်လည်းသင်ကြားရတယ်မြင်ရတဲ့အခြင်းရင်လည်းသင်ကြားရတယ်မြင်သိတဲ့နာရင်လည်းသင်ကြားရတယ်ရရှုမှတ်တဲ့စိတ်အဲ့ဒါသင်ကြားရတယ်အဲ့ဒီသင်ကြားတဲ့တရားတွေကိုသိရဲလို့ဆိုလိုပါတယ်မျက်စိမျက်စိကမြင်မှုဤတရားဌာနပေါ့ဒီကနေပြီးမြင်လာပေါ့မျက်စိကြည့်နေတဲ့သကုပ္ပတာရယုတ်ကျမ်းကနေဆိုရတဲ့သကုပ္ပတာရယုတ်မျက်စိကြည့်ဆိုပြီးတော့လို့ပြောရပါတယ်ဒါပေမဲ့လို့ စက်ကုဆိုတာမျက်စိပါပဲဉာဏ်ပြောလို့ရှိရင်ဒီတိုင်းပါပဲဉာဏ်ဌာနမျက်စိမျက်စိမျက်စိမြင်ရမြင်ရတယ်ဆိုတာမြင်ရတဲ့အဆင်းပဲအဆင်းရရူပါယုံလို့သာဝေသဉာဏ်ဟောတာနဲ့ရူပါယုံလို့ပြောရတယ်အဆင်းပဲမြင်ရတဲ့အဆင်းအဲမျက်စိနဲ့မြင်ရဒီနှစ်ခုကဘာတော့ဆိုရင်ယုတ်တရားပဲသစ္စာလေးပါးတည်းကပဲသစ္စာဒုက္ခသစ္စာတရားပဲဟာဒုက္ခသစ္စာတရား ပြီးတော့မြင်ကအနန္ဒုက္ခမြင်တဲ့ဆိုတာလေးကအနန္တရားပဲသူလည်းပဲဒုက္ခသစ္စာတရားပဲဒုက္ခပရိညေယံဒုက္ခဒုက္ခသစ္စာကိုပရိညေယံပိုင်းခြား၍သိရ၏ဓမ္မစကြာတရားတွေနဲ့ပါတယ်တံခောပဏိဒံဒုက္ခရိယသစ္စာပရိညေယံဒီမေဝိကွေဘဝေနာနုတုတုမေသက္ကုံဥရပါရိ ဉာဏဥဒ္ဓဘာရီပညာဥဒ္ဓဘာရီဝိဇာဥဒ္ဓဘာရီအာလောကဥဒ္ဓဘာရီဓမ္မစကြာဆိုတာသူတွေရတဲ့ပုဂ္ဂိုလ်ကြီးများပါတယ်။မြတ်စွာဘုရားရှိဥဒ္ဓဟောတဲ့တရားဆိုတော့ကြားရတဲ့ပိဋိစီကိုကျိုးလို့ဖောက်လို့လည်းကောင်းတဲ့နေရာကြားတယ်။အဲဒီတည်းပါတယ်။တံခောပဏိတံဒုက္ခံသို့သောသဘောရှိသောဤဆင်းရဲတရားကို

ဝိဇ္ဇာသင်ရှားပြီးတော့ဝိဇ္ဇာဉာဏ်သည်ဥဒ္ဓပါရိဖြစ်ခဲ့ပြီးအာလောကောအသိဉာဏ်ပညာတွေဟူသောအယောင်လင်းသည်ဟောအသိဉာဏ်၏အသိဉာဏ်ဒီဟူသောအလင်းသည်ဥဒ္ဓပါရိသင်ရှားဖြစ်ခဲ့ပြီးမြတ်စွာဘုရားသူကိုယ်တိုင်အသိဉာဏ်အထူးဖြစ်လာပုံတွေကိုပြန်ပြီးဟောတာတယ် အဲဒီဒုက္ခသစ္စာတရားတွေတဲ့ဇာတိပိဒုက္ခကစပြီးတော့မြစုဝါဒနဲ့ခန္ဓာဒုက္ခတိုင်အောင်လို့တရားတွေမြစုဝါဒနဲ့ခန္ဓာဒုက္ခဆိုတာအခုမြင်နိုင်ကြတဲ့သင်ကြားတွေ့နေတဲ့တွေပဲအဲမြင်နိုင်ကြတဲ့သင်ကြားတွေ့နေရတဲ့တရားတွေဥပါဒနဲ့ခန္ဓာတွေပဲအဲဒီဥပါဒနဲ့ခန္ဓာတရားတွေကိုပိုင်းခြားသိရမယ်တဲ့ဒုက္ခသစ္စာတရားတွေပိုင်းခြားသိရအခုပိုင်းခြားသိအောင်လို့ပဲမှတ်နေရတာပဲမြင်နိုင်ကြတဲ့နာနဲ့စားတဲ့တွေ့တိုင်းတွေ့တဲ့စားတဲ့တွေ့ကြတဲ့ဒီကုသနာကြတဲ့ ဒုက္ခသစ္စာပိုင်းခြားသိအောင်လို့မှတ်နေရတာပဲအမှန်တန်ကောင်းပါပဲအမှန်တန်ကိုသိနေတာကိုဒီပရိပရိလံအားလုံးကြီးကသွား၆ပါးအကျွင်းကြံမရှိအရိယာဘုံ၄ပါးအကျွင်းကြံမရှိနေရောညာရောအကျွင်းကြံမရှိအမှန်တန်ကောင်းတယ်တချို့ဘာဝနာတရားအားထုတ်နေတယ်ဆိုတစိတ်တွေတာလေးရှုနေတာကိုဘာမှမဆုံးပါဘူးပြီးတော့ထိုင်ရင်ထိုင်ရာရှုနေပြီထားရကြတော့မပါဘူးဆိုကြဟိုစကားပြောနေပါနေတယ် မရှိတဲ့အချိန်ကလည်းနည်းနည်းမရှိတဲ့အချိန်ကလည်းများများရှိနေဒီမှာအကုန်လုံးတောက်လျှောက်ယူနေရတာသိကောင်းတာစေတတိနဲ့နောက်တတိစေသမารီနောက်သမารီစေပညာနဲ့နောက်ပညာသတိညာပညာတွေဇာတဲ့တကလည်းဟိုတင်းလိုပဲမီးမီးနဲ့အပူတိုက်တာတော့မီးမီးပွက်တာတော့မီးမီးပွက်တဲ့ပုဂ္ဂိုလ်ကစေသားတွေမီးပွက်တယ်ကုလုံးမကပူတဲ့အခါကျမီးပွင့်လာတယ်အဲ့လိုပဲအသိဉာဏ်တွေပွင့်လဲလာအောင်လို့တကလည်းသတိသမารီပညာတွေဇာတဲ့အာရုံနဲ့လည်းမနာကောင်းတယ် အဲဒါကြောင့်မြင်တိုင်းမြင်တိုင်းရှိရတဲ့အားတွေကဒုက္ခသစ္စာတရားတွေကြားတိုင်းကြားတိုင်းရှိရတာတွေဒုက္ခသစ္စာတရားတွေဒါတွေကိုဒီကပေါ်ပြထားပါတယ်ကျင်းရုပ်လေးခိုင်ဆိုရမယ်မျက်စိမြင်ရာရုပ်ဒုက္ခမြင်ကနာဒုက္ခမျက်စိမြင်ရာရုပ်ဒုက္ခမြင်ကနာဒုက္ခ ဒါပေမဲ့ဆောင်းပုတ်ကလေးတွေတော့နည်းနည်းစောင့်အောင်ဆွေးကြအောင်မယ်နားနှင်ကြားရာဒုဒုက္ခကြားကအနန္ဒုက္ခနှာခေါင်းနာရာဒုဒုက္ခနာငါနန္ဒုက္ခလျာသတိယာယုတ်ဒုက္ခသိကအနန္ဒုက္ခ ကိုနှင့်ထိရာရုပ်ဒုက္ခသိကနာဒုက္ခမှလို့လည်းလွယ်ပါတဲ့အဲမျက်စိနဲ့ဆင်းမျက်စိကိုယ်တဏ္ဍာကရှိတဲ့မျက်စိတော့မြင်ရတဲ့အဆင်းကိုယ်တဏ္ဍာသူတဏ္ဍာကအဲဒါတွေယုတ်တရားတွေပဲဒုက္ခသစ္စာတွေပဲမြင်နေသိရဆိုတာကနန္တရားပဲသူလည်းဒုက္ခသစ္စာပဲပိုင်းခြားသိရမယ်တရားပဲဒါကြောင့်မြင်တိုင်းမြင်တိုင်းလာရှုနေရတယ်တို့အတူပဲ ကြားတာကြားတဲ့အခါနားကြားတာနာနားနဲ့ကြားတဲ့အပန်းနဲ့ယူဒုက္ခပဲကြားတာကလည်းပဲနာဒုက္ခပဲအဲအနတ်နာတဲ့အခါဒါတော့တွေ့ရပါတယ်အရင်မှလည်းပဲနှာခေါင်းနဲ့နားတဲ့အနတ်နဲ့ယူဒုက္ခနာပြီးတာကနာဒုက္ခစားတဲ့အခါကလည်းအာရနေနေနေစားတော့စားရတယ်စားတဲ့အခါမှာတော်တော်ကြားတယ်လို့အရင်မှရှုမယ်ဆိုရှုကြတယ်တော်တော်များများရှိတယ်ရတာသိရဌာနလျာယုတ်ကယုတ်ဒုက္ခ သာသိရတဲ့အရာတာကလည်းယုတ်ဒုက္ခပဲအဲသာသိပြီးတော့အရာတာတွေသိသိသွားတာတွေကလည်းနံဒုက္ခပဲကိုယ်နဲ့ကြည့်ရတာကတော့အများဆုံးဆိုင်တယ်။ကောင်းတာပင်တာကစပြီးတော့ကိုယ်မူရတွေမှတ်တိုင်းမှတိုင်းထိရဌာနကိုယုံနဲ့ထိရတဲ့ဝါရောဖုဒ္ဓဘာယုတ်တွေပေါ်တယ်အများဆုံး။ရံခါရံခါပထဝီကျမ်းသာလည်းထင်ပါတယ်။ရံခါရံခါမှာအပူအေးအနှွေးတည်တော်လည်းထင်ပါတယ်။อืมဒါလည်းတစ်ခါတည်းကြတော့ကိုမထိရတော့လည်းပဲထိရတဲ့ယုတ်တွေနဲ့စပ်ပြီးတော့ အရေးတော်အဆိုတော်အာဘောဓလည်းထင်ပါတယ်ဓာကြီးတွေပါလုံးအကုန်လုံးပဲသိပါတယ်ဒီဒုတိယအနေမှနေအဲကြောင့်လျာသတိရအဲကိုနဲ့ထိရကိုရထိရတဲ့ရုပ်ရအဲပါတွေကယုတ်တုကတရားတွေထိသိတဲ့သဘောကနာဒုက္ခသစ္စာတရားတွေဒါရှုရမယ်တရားတွေပဲဒုက္ခသစ္စာတရားတွေပဲဆိုတာသိအောင်နောက်အပဒင်းကြမှာရှင်းရှင်းလင်းလင်းဟောတော့အောက်ရင်းဆိုဘုန်းကြီးဟောတဲ့အတိုင်းကပဒင်းကျုပ်သာတိကြမှာရှိတယ်အဲဒီကြမှာဆက်ဟောရမယ် နှလုံးပိယနှလုံးပိယယုံနာမြအဲနှလုံးပိရတဲ့နေရာကျတော့နှလုံးနဲ့ပိရတာမှာနှလုံးကယုတ်ပိရတာကတော့ကိုယုတ်ရတော့မဟုတ်ဘူးကနာနေလည်းပါတယ်ပညာတွေလည်းပါတယ်သုံးလို့ပဲအဲဒီတော့ယုံနဲ့နာနှစ်ပါးနှစ်ပါးလုံးပဲဖြစ်နေတယ်ဒါမှမဟုတ်ယုံနာများတဲ့ယုံနဲ့နာနဲ့ရှိကနာဒုက္ခတဲ့အတိုင်းသာလေးဆို နှလုံးသီးရာယုံနာမြာရှိကနာဒုက္ခအဲဒီမြင်နိုင်ကြတဲ့ဓဝါ၆ပါးကစစ်ဆဲကိုရှုလို့ရှိရင်အဲယုတ်ဒုက္ခသစ္စာတွေနာဒုက္ခသစ္စာတွေပိုင်းခြားသိဖို့ဒုက္ခသစ္စာတွေပိုင်းခြားသိဖို့နဲ့နောက်ဒီဒီလားဒီညိုလာပြင်းနေကြမှာဘုန်းကြီးဆက်ပြီးတော့ဟောရအောင်အဲဒီလိုသိပြီးတဲ့နောက်အကြောင်းကျိုးတွေသိလာတာ ဒီလိုယုံနာဒုက္ခသစ္စာတွေပိုင်းခြားသိတာနာမရူပပရိသေဒညာနေဒီလိုရှုမှဖြစ်တာဆင်ញုံနဲ့မဖြစ်ဘူးအဲရှုမှဖြစ်တာအဲဒီလိုဖြစ်တာနာမရူပပရိသေဒညာဖြစ်တယ်အဲဒါကြောင့်မို့ဝဏထွက်တဲ့ဝင်တဲ့ဒီသိမှုသိမှုသာလာတော့ညာကသမာဓိနဲ့ညာကဒီအားကောင်းလာတော့ထွက်တဲ့ဝင်တဲ့ဒီကသိမှုလိုက်တာနောက်ပြီးတော့အဲဒီယုံနာတွေရဲ့အကြောင်းကျိုးတွေလည်းပဲရွှေမှရင်ပိုင်းခြားသိရတာတွေလည်းပြောရမယ်အဲ ယုံနာနှဝ၆ကျိုးမြတ်သိကသုသောတာယုံနာနှစ်ပါးမြတ်ကရှိတယ်ဆိုတာရှင်းမှရင်ကိုယ်ပိုင်ညာနဲ့ပြင့်ပြီးသိရမှာဆရာတွေပြောလို့သဘောကျတာမဟုတ်ဘူးကိုယ့်အကိုယ်ပဲဩအကြောင်းနဲ့အကျိုးမြတ်ရှိတာပဲဆိုရှင်းရှင်းရင်သဘောကျပြီးသိရမှာအဲဒီလိုသိရင်ချင်းရင်းတယ်လားဝိသုဒ္ဓိမကသုလသောတာပါတတိမြဲရပဲမကြမိဟဝိသုဒ္ဓမာတတိမြဲတယ်အပေလည်းမကြဘူးဆိုဝိသုဒ္ဓိမကဆိုတာပါဠိလေးပါတယ်ဝိညာဉ်တော်ကမှရုပ်ပြောရမယ် ဘုရားကပြောတဲ့ဥစ္စာတွေအဲအဲ့ဒီညာကနေပြီးတော့အဲ့ဒီတရားတရားပေါ်တယ်တရားတရားကနေပြီးတော့လက်ဆွဲပြီးနားပြည်တင်ပို့သလိုပဲဆိုတော့ဝိသုကြောင့်လေးပါလေလည်းပြောအောင်ဝေကြမှာခုချိန်ကြည့်တော့အဲဒီနဲ့ပုတ်ဆိုပြီးတော့တရားသိရမယ်ယုံနာနှဝါကြောင်းကြိုမြာသီကသုသောတာယုံနာနှဝါကြောင်းကြိုမြာသီကသု သောတာသတိမြဲရာပေမကြမိဟဝိသုမာသတိမြဲရာပေမကြမိဟဝိသုမာသတိမြဲတယ်ပဲပြောရအောင်အဲဒီကစပြီးတော့ဘုန်းကြီးဒီကအထက် ကြောင်းကျိုးသီတာတိကျပရိက္ခညာအရိယာထက်သမသနာညာနေသရကနာသုံးသစင်ညာတွေကုရိယာရယညာနောက်အောက်လျှောက်ပြီးတော့ရှိတယ်အညာစဉ်ပြပုံနေအရာတမကုညာရောက်အောင်ချိန်ကြည့်ရင်တော့တရင်ကြရင်ကိုဟောရမှာမလို့မကုန်သေးတဲ့ဇာမုန်းလာချွေးရအောင်အဲကာယကလေးရှိတဲ့ပုဂ္ဂိုလ်ယူလာကြကာယကလေးရှိတာဒီကမပြီးသေးဘူးဒီဟာတွေတော်ချမ်းနေဟောကြအဲဒီအမျှဝေပြီးတရားသိညာတယ်ယနေ့ဖို့၌ ကျွန်ုပ်တို့ပြုစုပွားများအထုအပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်တရားနာရသောကုသိုလ်တရားဟောရသောကုသိုလ်သတိသော ကောင်းမှုပေါင်း၏ကိုပါကကိုအမိအဖတို့အားမြတ်ပြေဝေပါကုန်၏ဆရာသမားတို့အားမြတ်ပြေဝေပါကုန်၏သွေမျိုးတို့အားမြတ်ပြေဝေပါကုန်၏ ရှိရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းဟာညဘေးဝေပါကုန်၏အလုံးစုံသောသတ္တဝါပေါင်းတို့အားညဘေးဝေပါကုန်၏အမိဖာတော်မှစ၍အလုံးစုံသောတ္တဝါပေါင်းတို့သည် မျှရကြ၏ကိုစိတ်နှပြသံသာကြသည်ဖြစ်ပါစေကုန်သတည်းအမြအမြအမြရောမှုကြပါ